မိနေဒီနေ့ဟောရဒီနေ့2021ခုနှစ်ဖေဖော်ဝါရီလ28ဖေဖော်ဝါရီလကောင်တနင်္ဂနွေနေ့ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်ပိုင်း108ညနေ9နာရီမှာသင်္นานဘုတ်ချတဲ့ပရိသတ်သမုပ္ပါတရားတော်သင်္นานဘုတ်ချတဲ့အခါကျတော့တရားထိုင်တာနေတော့မတူဘူးပေါ့နော်တရားထိုင်တာတော့တကယ်လက်တွေ့နှစ်သာရပိုင်းဆိုတော့ ဘာတော့လိုရင်းတို့ရှင်ပြောကြတာပါတင်တဲ့ပန်းကြတော့တနိုင်များဘုန်းကြီးတို့ပြီးဆုံးပြောကြပြီးဆုံးပြောပြီးမလို့လဲနားလည်းခက်တဲ့တရားကြီးအများကြီးရှိတော့ဒီပရိသတ်သုံးပါးတရားတော်တို့ဆိုတာတချို့ဆရာတို့ရဒါပဲစောင်းပြီးတက်တက်လုံးပြောသွားအဲ့လိုမျိုးရှိတော့ဘုန်းကြီးတို့ဒီမှာတစ်ချိန်တစ်ခါလောက်ပြောရသေးတယ် ဏခဏကြောင်းနာဝရှိမှချိုတရားတွေကတော့မှတ်မိတာပေါ့ဗျာဟိုလိုဆိုမလို့ပေါ့ဘုန်းကြီးတို့တွေလည်းဒီတိုင်းတော့မှတ်မိပါချိုကြောင်းရာတွေပြန်ကြည့်ပြန်နားထောင်ဒီလိုလုပ်ရပါတခုကြည့်တာတော့ဒီအရွယ်ငယ်စဉ်လေးလာတာနဲ့နည်းနည်းလေးအသိဉာဏ်ရှိတဲ့ချိန်ရွယ်ကြည့်လေးလာတာနဲ့တော့မတူဘူးပေါ့ဗျာငယ်တုန်းကလေးလာတော့ကျတော့ဘယ်လိုဖြစ်လဲဆိုတော့ ဘုန်းကြီးတို့တွေဆောင်းမအောင်ဖို့ကိုတိဖို့ချင်းဖို့ဆိုရချက်ကမပါခဲ့ဘူးတက်ကြီးလာတယ်အခုဓမ္မကြီးတို့လေ့လာတယ်ဒကာကြီးတို့လေ့လာတယ်သင်္นานသူသင်္นานလေ့လာဆိုဒီတရားတွေကျင့်ဖို့လေ့လာတာဆိုတော့ကျင့်ဖို့ကျင့်ဖို့တော့ကျင့်တတ်ဖို့တော့ရည်ကြည်တာပေါ့နော်ဒီတရားတွေနာပြီးဘယ်လိုကျင့်ရမလဲဆိုတော့ဒါသိဖို့လို့ရည်ကြည်တော့ဒီလိုရည်ရွယ်ချက်နဲ့နာဘလိုနာကောင်းအောင်တက်တက်မှတ်သားအောင်တက်တက်တော့ အင်းကိုယ်တော့သိမကြအောင်ပေါ့ဗျာဒါတွေနားနာပြီးတော့ဘုန်းကြီးပါအောင်ပေါ့ကျင့်ရမယ်ကျင့်မှာကိုယ်တွေကြိုးရှိအဲ့ဒီနေ့ပြိဿသမုပ္ပါတရားတွေပြောနေတဲ့ခါမှာဘုန်းကြီးတို့ဘယ်ရောက်သွားလဲဆိုဝိဇာပိစာသင်္ခါရဒါပြီးသွားတယ်မတိမှုသစ္စာလေးပါမတိမှုကြောင့်ကိုသင်္ခါရကုသကအကုသကနေပြုလုပ်ခဲ့ကြတယ်သင်္ခါရပစ္စယဝိညာဏဒီကုသကအကုသကနေပြုလုပ်တဲ့ အတွေ့အကြုံပါဖြစ်လဲဝိညာဏပရိသန်တွေဝိညာဉ်စိတ်တွေဖြစ်တယ်အဲဒါကြောင့်တစ်ပတ်ချင်းတစ်ပတ်ချင်းရှင်းရတဲ့ကကြာတော့ပြုလုပ်မှုအထုံးကုသကံအကြောင်းတွေမနေရကုသကံအကြောင်းအကုသကံအကြောင်းတွေတစ်ခုချင်းအစိပ်ပိုင်းတူချင်းပြောရတာပေါ့ဗျာကုသကံတွေအထုံးကြတယ်အကုသကံတွေအထုံးကြကုသကံမှလည်းမျိုးမျိုးရှိတာဟောကာမဒရာကုသကံရူပဒရာကုသအရူပကုသကံ ရိုးရိုးကုသိုလ်ကံနဲ့ဇံကုသိုလ်ကံနေပေါ့ဗျာအဲ့လိုကုသိုလ်ကံနေအထုတ်ခြင်းကြောင့်နောက်တော့ဗာပြလဲပရိသန်စိတ်ဆိုတဲ့ဝိညာဉ်တွေဖြစ်ပေါ်လာတယ်ဒါပြောတော့အဲ့ဒါကအရင်ဘဝဟောင်းကပြုခဲ့တဲ့ကောင်းမှုကံမကောင်းမှုကံတွေကြောင့်ဘဝတည်မှာပါခေါ်လာပရိသန်တွေစိတ်တွေဖြစ်ပေါ်လာတယ်ဒါမျိုးပြောတော့ ဒီဘဝဟောင်းကဘုန်းကြီးတို့ပြုလုပ်တဲ့ကံတွေကဘာကံတွေရှိလဲဆိုတော့ကောင်းမှုအကုသိုလ်ကံတွေလည်းပြုလုပ်တာပဲကုသိုလ်ကံတွေလည်းပြုလုပ်တာပဲနော်ကုသိုလ်ကံတွေပြုလုပ်တယ်အကုသိုလ်ကံတွေပြုလုပ်တယ်အဲ့တော့အကုသိုလ်ကံတွေပြုလုပ်လာရင်တော့ဘုန်းကြီးတို့ဒီဘက်ဘဝမှာပါပြီအဲ့ဒီအကုသိုလ်ကံကြောင့်မို့အပယ်လေးပုံမှာငရဲတိရစ္ဆာန်အပယ်လေးငရဲတိရစ္ဆာန်ပြိတ္တာသူရကေဆေအပယ်လေးပုံမှာ ရိသန်နေရတာပေါ့ဗျာပရိသန်နေစိတ်တွေဖြစ်ပေါ်လာတယ်ဒီလိုပြောတော့ဟိုတခုချင်းပြောရရင်တော့ဒါကတော့အကုသကံကြောင့်ဖြစ်တာကုသကံကြောင့်ဖြစ်တာရဲ့ဒီလိုပဲပြောရမှာအဲတော့ပရိသန်နေစိတ်ဆိုဘဝမှာပရမသုဖြစ်တဲ့စိတ်ပဲအဲ့ဒီစိတ်တွေကိုတိရစ္ဆာန်တွေကြတော့အပေလေးပုံသားတွေကြတော့ဒီပရိသန်နေစိတ်က19ရှိတော့ဘုလေဒါကြလည်းဖြတ်ပြောအကုသိုလ်ဝိအကုသိုလ်ကံလို့အကုသိုလ်ရဲ့အကျိုးဝိပက် အကုသလဝိပက်ဥပေက္ခတဏိရဏစိတ်လို့ခေါ်တယ်အဲ့ဒီစိတ်လေးဖြစ်တယ်ပရိသဏိတီရနဲ့ဘယ်ဘုံရောက်တာတိုင်းနဲ့ဒီစိတ်လေးနဲ့ပရိသဏိတီတာအဲတခြားလှုပ်ရှားတဲ့စိတ်တွေမပေါ်မချင်းဒီစိတ်ပဲဆက်မပြတ်ဖြစ်နေတာနော်မသိမချင်းဖြစ်နေတာဝင်ဒီစိတ်လေးကိုဘုန်းကြီးတို့ဘဝရဲ့အစိတ်ပိုင်းဖြစ်နေတဲ့အတွက်ဒီပရိသဏိစိတ်လေးကိုပဲဘဝင်စိတ်ဆိုပြီးသင်ညုံမှာဒီလိုသုံးတယ်နော် မြင်သိစေကြားသိစေအနံသိစေစားသိစေထိသိစေအတွင်းစိတ်ဒါတွေကလှုပ်ရှားတဲ့စိတ်တွေအဲ့ဒီစိတ်တွေမဖြစ်သေးရတော့ခုနကဘဝတွေဘဝရဲ့အစိတ်ပိုင်းဘဝတွေမပြတ်အောင်ဖြစ်နေတဲ့ဘဝင်စိတ်တွေဖြစ်နေတယ်ဒီလိုမှတ်ထားဟိုအိပ်ပျော်နေတဲ့ကဖြစ်တဲ့စိတ်မျိုးပါအဲ့ဒီဘဝနဲ့နောက်ဆုံးအဆုံးသတ်သိသွားတယ်အဲ့ဒီချိန်မှလည်းဒီစိတ်နဲ့အဆုံးသတ်သွား အဲ့ဒီနောက်ဆုံးစိတ်ကိုတော့သုတိစိတ်လို့ခေါ်တယ်ဒီစိတ်ကြီးတယ်ပါဘဝရဲ့အစာဆုံးဖြစ်တဲ့စိတ်လူဘဝပဲပြောင်းရောက်နတ်ဘဝပဲရောက်ရောက်ဘယ်လေးပုံပဲရောက်ရောက်ဘဝတစ်ခုရဲ့အစာဆုံးဖြစ်တဲ့စိတ်ကိုပရိသန်နေစိတ်လို့ခေါ်တယ်နောက်ဘဝတစ်လျှောက်လုံးပေါ့လေအလယ်မှာမပြတ်ဖြစ်နေတဲ့စိတ်မျိုးဘဝင်စိတ်လို့ခေါ်တယ်ဘဝတွေမပြတ်ဖြစ်အောင်လုပ်တယ် နောက်ဆုံးဖြစ်တဲ့စိတ်ကိုဘဝရဲ့နောက်ဆုံးဖြစ်တဲ့စိတ်ကိုသုတိစိတ်ဒီစိတ်သုံးခုဟာတစ်ခုတည်းသောကံကြောင့်ဖြစ်တဲ့တစ်မျိုးတည်းသောစိတ်စိတ်တစ်ခုတည်းပဲလို့ဒီလိုစိတ်ထဲမှာမှတ်ထားဖို့နာတော့သိညိုသိတော့ကိုနားလေတော့အခုဒီလိုပဲမှတ်ထားတယ်နော်အဲ့တော့ဒီကုနာစိတ်တွေကငြိမ်သက်နေရင်တော့ဒီဘဝင်စိတ်တွေဖြစ်နေဘဝတွေမပြတ်အောင်လုပ်ပြီးတော့ဘဝင်ကဘဝင်စိတ် အဲမကောင်းတာတွေမြင်ရပြီမကောင်းတာတွေကြားရပြီမကောင်းတာတွေစားရပြီ အနတ်တွေရတယ်မကောင်းတဲ့တွေ့ထိရတယ်ဒီမကောင်းတဲ့အာရုံတွေကိုတွေ့လာပြီဆိုဒီဒီအာယုံ၅ပါးကိုလက်ခံတဲ့သံတိဆိုင်ဖြစ်တယ်ဒီအာယုံ၅ပါးကိုစုံစမ်းတဲ့တဏှိရဏစိတ်ဖြစ်တယ်ပေါ့ဟွန်းအဲ့ဒီစိတ်ခုနှစ်ခုအဲ့ဒီစိတ်ခုနှစ်ခုဟာ စောစောကဘုန်းကြီးတို့ကုသိုလ်ကအကုသိုလ်ကအကုသိုလ်က12ပါးကြောင့်ဖြစ်လာတာနော်ဒီအကုသိုလ်ကနေပြုလိုက်လိုက်ပြုလိုက်တဲ့အတွက်ဒီဘက်ဘဝမှာအပေလေးဘုံသားတွေဆိုပါတော့သူတို့တွေကဒီဘက်ဘဝမှာအပေလေးဘုံဘဝဒိဋ္ဌိဆံဆိုဒိဋ္ဌိဆံဘုံဘဝရောက်တယ်သူတို့ဒိဋ္ဌိဆံဘုံဘဝမှာခုနကအကျိုးဆက်တွေဖြစ်တာပေါ့နော်မကောင်းတာတွေမြင်တယ်မကောင်းတာတွေကြားတယ်မကောင်းတဲ့အနံ့တွေရမကောင်းတာတွေစားမကောင်းတွေတွေ့ထီရ ကောင်းတဲ့အာယုန်တွေလက်ခံရမတော့မကောင်းတဲ့အာယုန်တွေစုံစမ်းရတယ်ဒီစိတ်ခုနှစ်မျိုးဖြစ်ပါတယ်ဒါကိုအောက်လောက်ဝယ်စိတ်ခုနှစ်ပါးလို့ခေါ်ပါတယ်နောက်နေရဘုန်းကြီးတို့ပြောခဲ့တယ်တချို့ကြတော့အရူပဘုံပေါ့စိတ်ရှိတဲ့ရှိတဲ့ရှိတဲ့ဘုံပေါ့အဲ့ဒါအာနမိချပိသင်္ခါရကုသိုလ်ပေါ့အဲ့ဒီအကုသိုလ်ကံတွေလို့အင်းကုသိုလ်ပေါ့လေရူပဝဒဇံကုသိုလ်တွေပွားလို့ရူပဝဒဇံတွေရသွားရင်တော့ ဟိုနာအရိပါပုံမှာသွားပြီးပရိသန်နေနေရတယ်အဲ့ဒီမှာပဲသွားဖြစ်တယ်ပေါ့အရိပါဝဲစိတ်၄ခုတော့ပရိသန်နေစိတ်နဲ့အဲ့ဒီအရိပါပုံမှာနေရတယ်ဖြစ်ရတယ်သူတို့မှလည်းမထူပရိသန်နေနေတော့လေဒီအရိပါဝဲစိတ်၄ခုပဲပရိသန်နေစိတ်ဘဝင်စိတ်လည်းဒီအရိပါဝဲ၄ခုပဲသုတိစိတ်လည်းဒီ၄ခုပဲအတူတူပဲနောက်တစ်ခုကတော့ပုံညာပြီးသင်္ခါရနော် အဲတစ်နဲ့နှစ်သုံးကိုကြော်ပြောပုံညာပြီးသင်္ခါရကြအများကြီးဖြစ်နေတဲ့အတွက်ပုံညာပြီးသင်္ခါရကြဘာဖြစ်လဲဆိုသူကအများကြီးပြောစရာရှိတာပေါ့နော်ကာမဝဒရာကုသကံအကြောင်းကိုအကျိုးပေးတာရှိတယ်ရူပကုသကံအကြောင်း အကျိုးပေးတာရှိတယ်နော်အဲဒီခုနကအကျိုးဝိဘတ်တွေအများကြီးပဲကုသလဝိဘတ်အဲကုသလဝိဘတ်စိတ်၈ပါးတွေမှာမာဝိဘတ်စိတ်၈ပါးရူပဝိဘတ်စိတ်၅ပါးဒီလိုပြောတာဓမ္မဟို ပုံညာပြည့်သင်္ခါရတွေကအမှတ်သားစရာများတော့ဟိုဇံဟာလေးကအရှင်ကြော်ပြောလိုက်မယ်ရူပဇံနေရထားရင်ရူပဘုံမှာရူပဝိရဝိပက်ပရိသန်နေစိတ်တွေနဲ့သွားနေရတယ်ပရိသန်နေကြုံရူပဘုံမှာသွားဖြစ်တယ်အဲ့ဒီရူပဝိဝစရဝိပက်ပဲပရိသန်နေနဲ့ဖြစ်မယ်ဘဝင်နေနဲ့ဖြစ်မယ်သုတိနေနဲ့ဖြစ်မယ်ဒီလိုမှတ်တာအဲ့ဘာကြံလဲဆိုဒီမှာကာမဝဒကုသကံနေပြုလုပ်မယ်ဆိုရင် နော်ဘုန်းကြီးတို့ကုကာမောဒရာကုသကနေပြောသင်နာလည်းကာမောဒရာကုသပဲတရားနာတာလည်းကာမောဒရာကုသတရားအထုတ်နာလည်းကာမောဒရာကုသပဲဇံရတာတော့ဇံကုသပေါ့နော်မဲ့ရတာမဲ့ကုသဇံလည်းမရသေးဘူးမလေးမရသေးဘူးဆိုရင်တော့ဝိပဿနာဉာဏ်ဤဘယ်ညာပဲဖြစ်ဖြစ်ကာမကုသိုလ်ပါပဲအဲ့ဒီကံနေကြောင်းကိုဒီကံနေပြုလုပ်ခဲ့ခြင်းကြောင်းကိုဘာဖြစ်နေလဲဒီကာမောဒရာဝိစိတ်၈ခုနဲ့ လူဘုံနတ်ဘုံနတ်ပြည်6ထပ်ဒီမှာအဲ့ဒီဘုံတွေမှာသွားပြီးတော့ပရိသန်နေစိတ်ဘဝင်စိတ်သုတိနေနဲ့ဖြစ်တယ်ဒီလိုမှတ်တာအဲ့ဒီရောက်သွားတဲ့လူဘုံရောက်လာပြီနတ်ဘုံရောက်လာပြီအဲ့ခါကျတော့ခုနကအဟိကုသလဝိဘကအဲ့မှာသွားကြိုပေးတယ်ကောင်းတာတွေမြင်ရမယ်ဒါကုသလဝိဘစကုညင်စိတ်ပေါ့မကောင်းတာအင်ကောင်းတာတွေကြားမယ်ကောင်းတဲ့နန်းတွေ အနိယာမယ်ကောင်းတာတွေစားမယ်ကောင်းတဲ့တွေ့ထိမှုတွေဖြစ်မယ်ဒါမျိုးတွေကောင်းတဲ့အာယုန်တွေလက်ခံမယ်နော်ကောင်းတဲ့အာယုန်ကိုလက်ခံပြီးတော့ဝမ်းသာဆုံစမ်းတဲ့စိတ် ကောင်းတဲ့အာယုန်တွေကိုဝမ်းသာပဲနဲ့ဆုံစမ်းတဲ့စိတ်ဆိုပြီးတော့ဒီလိုအဲ့ဒီစိတ်ရှိခုပါဘုန်းကြီးတို့ကာမောဇ္ဇကုသိုလ်ကံတွေပြုခဲ့တဲ့အတွက်အဲ့ဒီကုသလဝိပ္ပစိတ်ဒါပရိသတ် အဲ့အကျိုးတွေမာဝတ်စေ၈ပါးဆိုတဲ့အကျိုးတွေပေါ့ဗျာဒီဟာဖြစ်တယ်လို့မှတ်တာဒါတွေကဘာကြောင့်ဖြစ်လဲဆိုခုနကကာမဝဒကုသိုလ်ကံ၈ခုကြောင့်မို့ဒီဝိဘက်အကျိုးတွေရတယ်ဒီလိုမှတ်တော့အကျိုးဝိဘက်စိတ်ကိုပေါင်းလိုက်ရင်ဒီအာဟုတလဝိဘက်စိတ်ကခုနှစ်ခုဒီမှာခုနခုနစိတ်ခုနစာရန်လေးပြန်ကြည့်လိုက်မှတ်လို့လွယ်ခုနစာလေးပြန်ဖော်ပြအာဟုတလဝိဘက်စိတ်ကခုနှစ်ခုအဲ့မှာကြည့်လိုက် အကုသိုလ်ကံကြောင့်မို့အကုသလဝေစိတ်ခုနှစ်ခုရမယ်။ပုံညာပြီးသင်္ခါရဆိုကာမဒရာကုသိုလ်၈ပါးရဲ့ရူပကုသိုလ်၄ပါး၅ပါးရဲ့ပေါ့။ဒီကံတွေကြောင့်မို့နောက်ကဝိဘဝဉ္ဉ္စိတ်တွေအကုသလဝေစိတ်၈ပါးမာဝေစိတ်၈ပါးရူပဝေစိတ်၅ပါးဝိဘဝဉ္ဉ္တော့ပြိတ္တာနေစိတ်ကိုပြောတယ်။အာနိဇာပိသင်္ခါရဆိုအရူပကုသိုလ်ကံကိုပြောတယ်။အရူပကုသိုလ်ကံနဲ့လောက်ခဲ့ရင်နောက်ကအာရူပဝေဝဉ္ဉ္၄ပါး အဲ့ဒါတွေအကုန်ပေါင်း32ခုရှိတယ်ပေါင်းကြည့်ပေါ့နော်အာဟုလဝေစေ9ပါးကုသလဝေစေက10ပါးမာဝေစေ10ပါးရူပဝေစေက9ပါးအာရူပဝေစေက4ပါးပေါင်းလိုက်ရင်ဒီဝိဘဝိညာဉ်စိတ်ကဘလောက်ရှိလဲဆို32ခုပဲအဲ့ဒီ32ခုဟာသင်္ခါရပစ္စဝိညာဏခန္ဓာကုသိုလ်အကုသိုလ်ကံဆိုတဲ့သင်္ခါရတွေပြုလုပ်လို့ဒီပရိသတ်တွေ ဝိညာဉ်ဒိဋ္ဌိဖြစ်လာတယ်ဒီလိုမှတ်တော့ဒီနေရာမှာခက်ပုံကနားလေရခက်ပုံဒါကတင်းနေလို့တော့နားလေတဲ့အောင်ရှိတာလက်တွေ့နားလေကိုတော်တော်ခက်တယ်သင်္ခါရကြောင့်ခုနကုသိုလ်ကံတွေအကုသိုလ်ကံတွေမြုပ်လို့ခြင်းကြောင့်ဘဝတက်ဝိညာဉ်တက်တွေဝိညာဉ်ဖြစ်လာတယ်တော်တော်သိရခက်တယ်နော်သိရခက်တယ်လို့သိဖို့လည်းအရေးကြီးပါတယ် သိဖို့မလွယ်ကူလို့ပြစ်ထိုင်ဖို့ဆုတ်တတ်တယ်သိခတ်သွားပြီးတော့ပိုလွဲချော်တယ်သိသွားနိုင်တယ်အဲတော့လေဒီဆရာပြည့်ရသူ့ရဲ့ပြိဿသမုပ္ပါနမဒီအချက်နဲ့ပတ်သက်ပြီးလေးလေးနက်နက်ထားပြီးရေးသွားတယ်သင်္ခါရကြောင့်နဲ့ဘဝတည်းပရိသန်နေဝိညာဉ်ဖြစ်တယ်ဆိုတာမှာမိစ္ဆာဒိဋ္ဌိဟာမိစ္ဆာဒိဋ္ဌိဖြစ်စရာအကွက်ကြီးတစ်ခုပဲလို့မှားသွားတယ် မှန်နေဗျဘာဖြစ်လို့လဲဆိုတော့ဘွားတူကတည်သွားတယ်ကသုတိစိတ်နဲ့တူယုံနာလို့ချုပ်ပြတ်သွားတယ်ချုပ်ပြောက်သွားတယ်ဆိုတာသိဖို့နားလေသဘောပေါက်ဖို့လိုတာပေါ့နော်ဒီယုံနာတွေချုပ်သွားပြီမဲ့ကိလေသာမကုန်သေးရင်တော့ဒီကုသိုလ်ကအကုသိုလ်ကံသင်္ခါရတွေကြောင့်ဖို့ဘဝတက်မှာပရိသန်နေစိတ်နဲ့တူယုတ်တဲ့နံတဲ့တွေအဆက်မပြတ်ဆက်ဆက်ဖြစ်ပေါ်လာတယ်ဆိုတာကိုလည်းသဘောပေါက်ဖို့နားလေကိုသိဖို့လိုတာပေါ့နော် ဒီလိုသဘောပေါက်နားမလည်ရင်ဘုန်းကြီးတို့မနေ့ကဒိဋ္ဌိတွေပြောတယ်သတ္တရာဒိဋ္ဌိတို့ဥစေကဒိဋ္ဌိတို့နော်အတ္တဒိဋ္ဌိတို့ဒါတွေဖြစ်လာနိုင်တော့နော်ဟောဒီသွားတကဒီဘဝအတ္တကောင်ဝိညာဉ်ကောင်တွေကဟိုဘဝပြောင်းဟိုဘဝပြောင်းသွားတယ်ခဏကြီးရတော့တည်သွားတယ်ဒီအတ္တကောင်ဝိညာဉ်ကောင်တွေကမတည်ဘူးဒီလိုယူဆတာလည်းရှိတယ်နော်အဲ့ဒါကြောင့်မိစ္ဆာတိတွေဖြစ်သွားတယ်ပြောတယ်ဟောဒီချို့ကြလဲอืม ဒီခန္ဓာကိုယ်တည်သွားရင်ခန္ဓာကိုယ်လည်းပျက်စီးသွားတယ်ဒီအတ္တကောင်ဝင်ကောင်လည်းတည်သွားတယ်ဒီဘက်ကမပြတ်ထားနောက်ဘာမှရှိတော့ဒီလိုယူဆတာဟုတ်စေတာဒိဋ္ဌိပေါ့အဲ့ဒါမျိုးတွေကိုအယူဆတွေမျိုးမျိုးဖြစ်ပြီးတော့ဒိဋ္ဌိတွေဖြစ်သွားတတ်တယ်နော်ခုနကဒီအတ္တကောင်ဝိညာဉ်ကောင်တွေကမသိဘူးခန္ဓာကိုယ်ရတော့တက်ကြီးလာတော့ပျက်စီးသွားတယ်အဲ့ဒီလိုနောက်ဘဝရွှေ့သွားတယ်ပြောင်းသွားတယ်ဒါအယူဆတစ်မျိုး ဒါပါဠိလိုပြောတတ္တရဒိဋ္ဌိကအာတချို့ကြောင့်မဟုတ်ဟာဒီဘဝရုပ်ဟာတွေတမဟုတ်ဘဝဆိုဒီသက်ရှိဘဝပဲရှိတာသေသွားဘာမှရှိတော့နောက်ထပ်အသက်ဆုံးဖြစ်ဘူးသေပြည့်တော့ဘာမှမဖြစ်တော့ဘာမှမရှိတော့ဒီလိုယူဆတဲ့ပုံကိုလည်းရှိတော့ဒါတွေကတော့ဥစေတာဒိဋ္ဌိခေါ်တော့ဘာကြောင့်ဒီလိုဒိဋ္ဌိဖြစ်ကြသလဲဆိုရင်သေသွားတဲ့ခါမှာဒီယုံ nant တရားရဲ့အကြောင်းကျိုးဆက်ဆက်ဖြစ်ပုံတွေကိုနားမလည်လို့ပဲ နားမနေတော့ဘာဖြစ်လဲဆိုတော့ခုနလိုအစွဲလမ်းနေဖြစ်ကုန်တော့လေကိုအထင်နဲ့ကိုအမြင်နဲ့ယူဆပြီးတော့တွေးခေါ်ပြီးတော့လက်ခံသွားတော့နော်ဒီအမှန်တရားကိုမသိမှုအဝိဇ္ဇာကြောင့်ပေါ့ခုနကအထုတ်တဲ့ကုသိုလ်သင်္ခါရအကုသိုလ်သင်္ခါရတွေဖြစ်တယ်နော်ပြီးတော့မျက်စိနဲ့စင်နာနဲ့အတန်စာရည်အာယနာတွေရှိလို့ အာယုံတွေးထိပေးတဲ့ဖတ်တာဆိုတာဖြစ်တယ်အာယုံကိုတွေးထိပေးတွေ့ပေးလို့ခံစားဝေဒနာဟာဖြစ်တယ်ခံစားရဝေဒနာရှိလို့တဏှာဖြစ်တယ်ဒါတွေကလည်းဝိပဿနာဉာဏ်ရှုနေမှသိတာပါဒီတိုင်းတော့မသိပါဘူးနော်ဒီမှာမျက်စိနဲ့ဆင်းခုနဆာစကတောက်တာနေပဲလှမ်းကြည့်လိုက်နော်မျက်စိနဲ့ဆင်းပေါင်းစုံလာလို့ဒီမြင်သိစိတ်ဆိုတာဖြစ်တယ်ရှုမှတ်နေတော့သိတာပါဗျာဟောပြောဟောပြောမရအောင်ရှုမှတ်နိုင်အတန်နဲ့နာ ဘုန်းကြီးသာနားထောင်နေရင်ဒီအတန်ကပေါ်ပြီးပြောက်ပေါ်ပြီးပြောက်ရှုမှတ်နေသိတယ်ဗျမရှုမှတ်နေတော့ဟောဘုန်းကြီးသာဆရာတော်သာဒီတတနဲ့ပဲဒီလိုပဲစိတ်ထဲမှာအောင်မိတတ်တယ်ဒါတွေကတော့ထုံးစံနဲ့ဖြစ်တတ်တဲ့သဘောကတရားမရှုမှတ်ရင်ဘုန်းကြီးတို့ကဒီတိုင်းကြီးပဲဖြစ်ပါတယ်ဟောရှုမှတ်တဲ့အခါမှာသဘောပေါက်လာနော်အဲ့ဒီကနေဒီသုံးပါးပေါင်းဆိုရင်ကြောင့်တွေ့ထိတဲ့သဘောလေးတွေ ဒီဖတ်တာကလည်းအာယုံတွေးထိပြီးတော့ဒုက္ခဝေနာဒုက္ခဝေနာဥပေက္ခဝေနာဒါတွေဖြစ်တယ်အဲ့ဒီဝေနာနဲ့တစင်သားရတော့တဏှာဖြစ်တယ်ရှုမှတ်နေတာသိတယ်မရှုမှတ်တော့မသိမသိတဲ့ခါကျဘာဖြစ်လဲအခုနလိုမှားတဲ့အယူဆတွေဖြစ်ကုန်တော့အဲ့တော့သေပြက်နောက်မှာဘဝဖြစ်တယ်ဆိုတာကမထင်ရှားဘူးဗျာအဲ့တော့ ဒါကြောင့်မထင်ရှားတော့ဘာဖြစ်လဲတချို့ရာသိပြီးတော့ဘာမှဖြစ်တော့ဘူးဘာမှမရှိတော့ဘူးဒီလိုယူဆသွားတော့ဒါကြောင့်လေဒီဆရာတော်ကြီးကဒီဘဝတဲ့နဲ့ပတ်သက်တဲ့အချက်ပတ်သက်ပြီးမိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိဖြစ်เสียအကွက်ကြီးပဲသူသူကဒီလိုမိန့်တာတော့ဘုန်းကြီးတို့ဒီပညာတတ်ပုဂ္ဂိုလ်များတောင်မှဒါတော်တော်သိခက်ပါတယ်သူမှတရားတရားလေးဆင်ញင်တော့တရားတရားနဲ့ဆင်ញင်တော့သင်္ခါရကြောင့်ပြိတာနေဝိညာဉ်ဖြစ်တာ နားလည်သဘောပေါက်နိုင်ပါတယ်ဒါပေမဲ့လို့ဘာဝနာမြတ်ဉာဏ်နဲ့ကိုယ်ပိုင်လွယ်လွယ်သဘောပေါက်ဖို့တော့ခက်တော့ဘောနော်သူကတော့စာသိပဲသိတာအဲ့လိုစာသိလောက်သိထားရင်ခုနအပြောကောင်းကောင်းရေးကောင်းကောင်းနဲ့ပုံကိုယ်ရဲ့စာဖတ်မယ်သူတို့တရားတွေနာရင်လည်းအဲသူကပြောင်းသွားနိုင်တယ်နော်ဝိပဿနာထုတ်လို့တရားတွေသိချာအထုတ်လို့ ယုံ nant တရားတွေဖြစ်တဲ့သဘောပြက်တဲ့သဘောတွေသိချာကကနနမြင်ရင်တော့ရှင်းရှင်းလင်းလင်းနားလည်ပါလေဗျာ။ဒါကြောင့်မို့မပြတ်ဖြစ်နေတဲ့ယုံ nant တရားတွေကိုကိုကဝိပဿနာရှုတတ်ဖို့ရည်ကြည်ပါတယ်။ရှုနေရင်တော့ဒါတွေပေါ်ပြီးပြောဖြစ်ပြီးပြက်ဟိုစိတ်တကူတကူတကူတကူဖြစ်နေပါလား။ဟိုရှေ့စိတ်ကရှေ့စိတ်တကူပြတ်တာနောက်စိတ်တကူကဆက်ပြီးပေါ်ပြီးဖြစ်ပြီးပျောက်သွားပါလား စိတ်ကလေးကတခုတခုအဆက်မပြတ်ဖြစ်နေပါလားဆိုရှုမှတ်နေတော့သိတယ်ညဒါပေမဲ့လို့ရှုမှတ်ခါစားပုံကုံများလည်းမသိနိုင်ဘူးပြီးတဲ့အခါကျတော့ရှုတော့ရှုမှတ်ပါဝိပဿနာဉာဏ်ဖြစ်အောင်အထုံးမှုမရှိရင်မသိနိုင်ပါဘူးဝိပဿနာဉာဏ်မှာလည်းဘုန်းကြီးတို့ခဏခဏပြောခဲ့တဲ့ဥရပြဉာဏ်ပေါ့ဗျာဒီဥရပြဉာဏ်လောက်တော့အ ਨੇ ဆုံးဘုန်းကြီးတို့တွေရအောင်အထောက်အောင်အဲ့ဒီလောက်ဆိုရင်တော့သူကဒီ ပရိသန်နေစိတ်တို့သုတိသဘောသုတိစိတ်တို့သဘောပေါက်နိုင်ဝိသုဒ္ဓိမကတော့သူကတော့ဟိုပစ္စယပရိကညာပေါ့နော်ကြောင်းကျိုးဆက်ဆက်တဲ့ပစ္စယပရိကညာကောင်းကောင်းဖြစ်ရင်တော့ဒီပရိသန်နေစိတ်သုတိစိတ်သုတိစိတ်ပရိသန်နေစိတ်ဖြစ်ပုံကိုသဘောပေါက်နိုင်ပါတယ်လို့ဒီလိုပြော ဒါပေမဲ့ဘုန်းကြီးတို့ဝိပဿနာပိုင်းနဲ့တေချာကြည့်တဲ့ခါကျရင်တော့ဥရပြညာလောက်မှအဲ့ဒါရှင်းရှင်းလင်းလင်းမြင်တယ်ဥရပြညာလောက်ကျတော့ဘယ်အာယုံကြည့်ကြည့်ဘယ်စိတ်ကြည့်ပေါ်ပြီးပြောင်းပေါ်ပြီးပြောင်းပေါ်ပြီးပြောင်းအလိုမြင်တယ်မြင်တဲ့ခါကျမှကျမှပုံသဘောပေါက်တာနော်အဲ့ကျမှပုံနားလေတယ်အဲ့တော့ဥရပြညာရောက်တဲ့ပုံပုံမှာဟောလောကမှာသိတယ်ဆိုတာရှုသိစိတ်တွေပျောက်ပြတ်သွားတဲ့သဘောမျိုးလိုပဲ ဟိုမှတ်နေနေလေခုကြားတာလေးပဲမှတ်နေကြရှိပေါ့မှတ်လိုက်ပေါ့ပြောပေါ့ပြောပေါ့ပြောပေါ့ပြောဟောသုတိစိတ်ဆိုတော့နောက်ဆုံးစိတ်ကလေးပေါ်ပြီးပြောက်သွားတယ်နောက်ဆုံးစိတ်လေးဖြစ်ပြတ်သွားတဲ့သဘောမျိုးတွေပဲဒီလိုနားလေတော့သုတိပြေတော့ဘဝတည်ရောက်ဘဝတည်ဆိုလဲဒီသုတိစိတ်လေးအသစ်ဖြစ်ပေါ်လာတယ်လို့မျိုးပဲတေးတေးတော့နောက်ဆုံးဖြစ်တဲ့စိတ်တိတ်ပဲနော်ဘဝတည်ဖြစ်တာလဲအစာဆုံးဖြစ်တဲ့စိတ်တစိတ်ပဲဒီလိုနားလေသဘောပေါက်တယ်သူ့စိတ်နဲ့သူဒီစိတ်ကပေါ်ပြီးပြောက်သွားတယ် နောက်စိတ်ပေါ်လာတယ်ဒါမျိုးလေးဝိပဿနာမရှုဘူးဝိပဿနာရှုပြီးဝိပဿနာဉာဏ်မဖြစ်သေးဘူးဆိုရင်တော့ဘာဖြစ်လဲဆိုငငယ်တော့လည်းဖြစ်နေတဲ့စိတ်ကခုချိန်ဒီဒီစိတ်ပဲအရင်ရင်တော့လည်းဒီစိတ်ပဲအခုလည်းဒီစိတ်ပဲနောင်လည်းဒီစိတ်ပဲတိစိတ်တည်းပဲထင်တာဗျတကယ်တကယ်ကြာမရှုမှဘူးရင်တော့ရှုမှဘူးမှာဟိုစိတ်တရားတခုတခုဖြစ်နေပါလားမြင်တဲ့အာယုံပဲဖြစ်ကြားတဲ့အာယုံပဲဖြစ်ဖြစ်တခုတခုဖြစ်နေပါလားသဘောပေါက်တာ ကိုလူကတော့မလွယ်ပါဘူးဗျာအရင်ကလည်းဒီစိတ်ပဲခုလည်းဒီစိတ်ပဲနောင်လည်းဒီစိတ်ပဲဒါပဲအရင်ကလည်းငါပဲခုလည်းငါပဲနောင်လည်းငါပဲဒီလိုထင်တတ်တဲ့သဘာဝပါပဲနော်အဲတော့အဲ့ဒီလိုထင်းနေရင်ဘာဖြစ်လဲအတ္တဒိဋ္ဌိလို့ခေါ်တယ်အဲတော့ဘုန်းကြီးတို့ဘုရားဘာသာလူမျိုးတွေလည်းတရားအာမထုတ်ရင်ဒီလိုထင်ပါပဲဉာဏ်နဲ့ဘာသာဝင်နဲ့ဒီလိုပဲအကုန်ထင်မြဲဆွဲလန်းကြတာနော်အဲတော့ ဘုရားဘာသာမှာတော့ဒီထင်မြင်ဆွလမ်းမှုကိုတရားလေးရှုမှတ်ပြီးတော့အမြင်ရှိအောင်လုပ်လို့ရတာပေါ့ဗျာဒါပေမဲ့လို့ဒီအတ္တဇွဲဆိုတာကဘဝပေါင်းများစွာဆွဲလန်းနေတဲ့အတွက်တာမန်နဲ့ခွာကိုပြုတ်ဖို့တော့မလွယ်ဘူးပေါ့ဗျာအဲကြောင့်မို့သောတာပန်ဖြစ်မှာပဲပြုတ်ပါတယ်တကယ်အတ္တဒိဋ္ဌိဆိုရနော်ဒီတော့ဘာပဲဖြစ်ဖြစ်တရားရှုမှတ်နေခုနက သတ္တရဒိဋ္ဌိဖြစ်တာတို့ဥစီရဒိဋ္ဌိဖြစ်တာတို့မဖြစ်နိုင်ဘူးပေါ့ဗျာအဲမရှုမှတ်နေရင်တော့ဒါဖြစ်နေမှာပဲเนาะမရှုမှတ်တဲ့ပုဂ္ဂိုလ်ဒီတရားတွေနားမလဲတဲ့ပုဂ္ဂိုလ်ဒါလည်းပဲမြတ်တို့သိချာမရှုမှတ်တဲ့ပုဂ္ဂိုလ်မျိုးကတော့ခန္ဓာသတ္တရဒိဋ္ဌိပေါ့နော်သတ္တရဒိဋ္ဌိဆိုတော့လူသိသွားပြီမြတ်တို့လည်းခန္ဓာကိုယ်ကြီးကပျက်စီးသွားတာပဲဒီအတ္တကဝိညာဉ်ကောင်လေးကတော့မသိဘူးတခြားခန္ဓာကိုယ်တကူတည်းပြောင်းသွားတယ်ဒီလို တွေးတာထင်တာပဲ နော်အဲ့ဒါဆိုရင်တော့တတ္တရဒိဋ္ဌိတချို့ကြောင့်မဟုတ်ဘူးဒီခန္ဓာကိုယ်ကြီးကသေသွားလုံးလုံးပျက်စီးသွားလုံးလုံးပျောက်သွားစိတ်ကောရုပ်ကောနာအကုန်ပျောက်သွားဓမျိုးယူဆတဲ့ပုံကလည်းရှိတယ်ဒါကြောင့်အုတ်စီတာဒိဋ္ဌိခေါ်တော့မျိုးမျိုးပေါ့ဗျာဒိဋ္ဌိတွေယူဆတွေမျိုးမျိုးပါတချို့ကဒီရုပ်တရားရင့်ကျက်ပြတိဏ္ဍတရားတွေကပေါ်လာအလိုလိုပေါ်လာတာပဲတချို့အကြောင်းပယ်ပြီးတော့ဖြစ်တဲ့နော် အကြောင်းမဲ့ဝါဒမျိုးဒါအာရိတုကဒိဋ္ဌိခေါ်တယ်နော်အဲတော့ဒီခါတခါကျဘလို့ဖြစ်တတ်လဲဆိုဒီအတ္တကောင်ဝိညာဉ်ကောင်လေးဟာမသေးဘူးဘဝတစ်ခုမှာခန္ဓာသက်မှာဖြစ်သွားတယ်ဖြစ်သွားတဲ့ခါလဲသူ့သူဖြစ်တာမဟုတ်ဘူးတဝူးတယောက်ကဖန်ဆင်းပေးတယ်လို့သက်သွင်းပေးတယ်လို့ယူဆရင်လည်းဒါဝိသမဟိတုဒိဋ္ဌိပေါ့အဲ့လိုယူဆမျိုးတွေအများကြီးဘောင်းများစွာဖြစ်နိုင်တာပေါ့ဗျာ အဲဒီလိုမဖြစ်ရအောင်ဘုန်းကြီးတို့ဘာလုပ်အောင်လဲဒီဝိပဿနာရှုရမယ်ဝိပဿနာမရှုရှုတဲ့အခါမှာလဲတာမန်ရှံကရှုလို့တော့မရဘူးဗျာဒီရုပ်သဘောတွေနာမ်သဘောတွေမြင်အောင်ဖြစ်ပျက်သဘောတွေမြင်အောင်ရှုရမယ်အဲလိုရှုတဲ့အခါမှာတော့ဘုန်းကြီးတို့ဒီမှာဆန္ဒမထေတို့ရှင်ယမကမထေတို့အကြောင်းလေးတွေဘုန်းကြီးကောင်းစည်းလေးလည်းပေးတာတော့အဲဒီတရားလေးတွေရှင်နာကြည့်အောင်နော် ဇဏမထေဆိုတော့ဘုန်းဘုန်းကြီးတို့ဖျားရှင်နဲ့ဖွားဘက်တော်ပေါ့ဗျာနော်တော်ထွက်တော်လည်းပါတာဗမာတို့မြင်းမြင်းပဲဆိုရင်မောင်ဆံပါညာနမိတ်၄ပါးပေါ်တော့လည်းသူပါတာပဲနော်တော်ထွက်တဲ့နေရာပါတယ်ဒီရှင်ဆန္ဒမထေရဘုန်းကြီးတို့ဘုရားရှင် ရှိတဲ့ချိန်တုန်းကကျွန်တော်သင်္ကန်းတော်ဝတ်တယ်ဒါပေမဲ့သူများပြောတာဆိုတာနားထောင်နော်သူဝိပဿနာတော့ရှုတယ်ဒါတရားမရဘူး ဘုရားနောက်သူပြန်တော်မူတဲ့ပြိဋိဘဆန္ဒကမှာဆန္ဒမထေကိုဗြဟ္မဏပေးပြီးတော့ပေးပေးကြလို့မှာအဲ့ချိန်ရောက်မှာမာနတွေကြာပြီးတော့တရားနာရင်းနဲ့ဒီတရားရသွားတယ်ဆိုတဲ့အကြောင်းဘုန်းကြီးတို့သူ့ရဲ့တုတ်လေးအကြောင်းပြန်ပြောပြမယ်နော်ဒီတုတ်လေးတွေလည်းမှတ်သားစရာကောင်းလို့ဒါသူ့ရဲ့ဖွားဘက်တော်ပဲဘုရားနဲ့တွေ့တာ တွေ့တာမှတာမန်တော်ကိုဖွားဘက်တော်အနေနဲ့တွေ့တာနော်ဒါကြောင့်ဘုရားနဲ့တွေ့တိုင်းလဲတချို့ဘုရားဒီဘုန်းကြီးဒီဆန္ဒပေရကြွပါရပါညာဘုရားနဲ့တွေ့တာတော့မကြုံလို့တာမန်ပုဂ္ဂိုလ်တော့မလွယ်ဘူးပေါ့နော်အဲတော့ဘုရားရဲ့ဖွားဘက်တော်ပါပဲဖွားဘက်တော်ဖြစ်ပေမဲ့လို့ဘုရားရှိစဉ်ခါမှာဆုဆုံးမလို့မရတဲ့ပုဂ္ဂိုလ်ဖြစ်နေရှင်သာနာပရိနိဗ္ဗာန်သံဃာနီးမှာဘုရားကနေသူ့ကို ပြမဏံပေးဖို့မှာခဲ့တယ် အဲ့တော့တန်ဃာတွေကသူ့ဗျမဒံပေးတာပေါ့ဗျမဒံပေးတယ်ဆိုတော့သူဘာလုပ်လို့ဘာပြောပြောဘယ်သူမှအဆက်ဆံမလုပ်ကြဘူးဒါပဲပဲအဲ့တော့ဘုရားပရိနိဗ္ဗာန်ဆံတော်မူပြီးတဲ့အခါမှာအတန်ဃာကဒီဟာကိုထုတ်ပြန်တယ်ပေါ့ဗျာအဲ့တော့သူဟာတတိတံဝကတွေရပြီးတော့သူကအချိန်မှာဘယ်မှာရှိနေလဲဆိုဘာရဏိတိမြို့အနီးအဣတိပဒ မိဂရာဝန်တော်မှာဓမ္မစကြာဝဠာတဲ့တော်မှာသရင်သုံးတယ်အဲ့တော့သူကအဲ့မှာရှိတဲ့တန်ခါမထေကြီးတွေလိုက်ပြီးတော့တကြောင်မီတကြောင်လှည့်လည်ပြီးတော့ရှင်ပြားတို့တပည့်တို့တရားသိအောင်ဆုံဆုံးမကြပါလျှောက်ထားကြတယ်လျှောက်ထားတဲ့အခါကျတော့မထေကြီးတွေကဒီခန္ဓာ၅ပါးပေါ့ဗျာဥပါဒณะခန္ဓာ၅ပါးပေါ့ယောဝိနာတင်ညာသင်္ခါရဝိညာဉ်ဆိုတော့ဥပါဒณะခန္ဓာ၅ပါး အနိစ္စမမြဲသောတရားဖြစ်တယ်အနတ္တအတ္တမဟုတ်ဘူးသင်္ခါတရားမှန်တယ်မြတ်အနတ္တပဲဒီလိုဆုံးမစကားပြောတယ်ဒါပေမဲ့လို့ရှင်စန္ဒအနေနဲ့အဲ့လောက်ပြောနေသူကသဘောမပေါက်တရားမတွေ့ဘူးအဲသူကဘာဖြစ်လဲသူရုပ်ဝိညာဉ်တင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဥပါဒနာခန္ဓာတရားမမြဲဘူးပြီးတော့အနတ္တဖြစ်ကြောင်း ငါလည်းသိနေတာပဲဒါပေမဲ့ငါစိတ်ထဲမှာကဒီတဏှာကိုရနိဗ္ဗာန်ကိုမရပဲဖြစ်နေတယ်ငါရဲ့အတ္တဟာဘယ်ရောက်သွားသလဲဒီလိုဒါတွေပဲဖြစ်နေဆင်းရဲတရားသိမြင်တဲ့ပုဂ္ဂိုလ်ဆိုတာဓမျိုးတွေမဖြစ်နိုင်ဘူးမဖြစ်ရဘူးပေါ့အဲတော့ငါ့ကိုတရားတကယ်သိအောင်ဟောနိုင်တဲ့ပုဂ္ဂိုလ်ကဘယ်သူရှိသလဲ အဲ့မှာသူလိုက်စဉ်းစားစဉ်းစားတဲ့အခါကျဘာသွားတွေ့လဲဆိုတော့ဘုရားကိုယ်တော်တိုင်နဲ့တကွတရင်သုံးပေါ်ကြီးအလုံးအချီကျူးလေးစားတဲ့လူတွေလေးစားတဲ့ပုံကိုယ်လည်းဖြစ်တယ်မိမိနဲ့လည်းရင်းနှီးကျွမ်းဝင်နဲ့ရှင်အနန္ဒာသွားမြင်တယ်ဟောငါ့ကိုယ်တော်တရားတို့တရားမြတ်ရအောင်ရှင်အနန္ဒာပဲဟောနိုင်လိမ့်မယ်အဲ့လိုစဉ်းစားတယ်ရှင်အနန္ဒာအဲ့ချိန်မှာကတခြားတိုင်းပြည်တစ်ခုမှာရောက်နေ ယ်မှာသတင်းသုံးနေလဲဆိုကောတံပိမြို့ဂောတိတာကိုကြောင်းမှာသတင်းသုံးနေတယ်ခါရသူရဲ့တပိတ်တန်ကနေယူပြီးရှင်အနန္ဒတိကိုထွက်ခွာသွားတယ်ဟိုရောက်တဲ့အခါကျတော့သူ့စိတ်ထဲမှာဖြစ်နေတာတွေကိုသူကပုံဝင်နေနေလျှောက်ထားတယ်အဲ့ဒီလိုလျှောက်ထားတဲ့အခါကျတော့ရှင်အနန္ဒပြောတယ်ငါရှင်ဆန္ဒတဲ့နော်သင်ဒီလိုပုံဝင်နေလျှောက်တာငါအလွန်ကျဉ်တတ်တယ်သင်ဟာတကယ်ကိုတရားသိမြင်ထက်တဲ့ပုဂ္ဂိုလ်ဖြစ်တယ် ဒါကြောင့်မို့ဒီတရားအထုတ်တဲ့အခါရိုးသားဖို့လိုတယ်နော်ကိုဖြစ်နေတာတွေအမှန်တိုင်းတင်ပြရဲရမယ်ဓမ္မသာလင်ကိုကတုတ်တက်မှုဆိုရရတယ်အာဖြစ်နေတာတခြားပြောနေတာတခြားတော့မရဘူးဗျဒီမှာရှင်သန္ဒသူဖြစ်နေတာတွေအမှန်တိုင်းရှင်အနန္ဒဝန်ခံတယ်ပြောတယ်ဒါကြောင့်ရှင်အနန္ဒကဒီသင်ပို့ဝင်လေးပြောကြငါလုံးကျဉ်တ်မိတယ်ရိုးသားတဲ့အတွက်ကျဉ်တ်မိတယ်ပြောတာအဲ့လိုရိုးသားတဲ့အတွက်သင်ဟာတရားရထိုက်တဲ့ပုဂ္ဂိုလ်ပဲ အဲ့ကြမှာဘာတရားဟောလဲဆိုတော့အဲအဲ့ဒီလိုချီးမွမ်းလိုက်တယ်ပေါ့ဗျာတကယ်လဲဟိုယောသားဖြောင်းမလဲချီးမွမ်းအဲ့မှာသူကစိတ်ထက်ကျေနပ်သွားတယ်ကျေနပ်တဲ့စိတ်တွေလည်းငြိမ်းချမ်းသွားတော့ငြိမ်းချမ်းသွားတဲ့အခါမှာရှင်အနန္ဒာကတရားဟောပါတယ်ဟောတာလဲကိုယ်ပိုင်ဉာဏ်နဲ့ဟောတာမဟုတ်ပါဘူးမြတ်စွာဘုရားကနိရဏဝကတန်ရုံပါပေါ့ဗျာကိစ္ဆာနာဂေါတဂုတ္တတောက်ဆာရှိတယ်မြတ်စွာဘုရားရှင်ကိစ္ဆာနာ ကိစ္ဆနာကုတ္တမထေကိုဟောခဲ့တဲ့တရားပဲပြန်ဟောတာပဲအဲ့မှာသူကတော့ဗာလဲဆိုတရားအထုတ်တဲ့ခါကျတော့တတ္တရဒိဋ္ဌိအစွန်ခုနလိုပေါ့လေခန္ဓာကိုယ်ကြီးပြည့်စည်သွားတယ်ဒီအတ္တကောင်ဝိညာဉ်ကောင်လေးတော့မသေးဘူးအတ္တကောင်ဝိညာဉ်ကောင်လေးကတော့ဘဝတကို ပြောင်းသွားတယ်ဒီလိုတတ္တရဒိဋ္ဌိအစွန်လည်းမထားရအောင်ဒီကိုကတော့အယူဆပေါ့ရှင်နန္ဒမထေရခုနကဆန္ဒမထေရ ခုနလိုပဲသူကဒီအတ္တဆိုတာကတော့ဘယ်ရောက်သွားတယ်လဲဒါလေးကသူသူခင်ဗျာစဉ်းစားခံတာဘယ်ညံနဲ့မှမမြင်တော့မမြင်တော့လေတရားတွေဖြစ်တော့နော်ဟောယုတ်ကနောကိယတည်တော့ဒီအတ္တကုံကြီးဝိညာဉ်ကုံကြီးဘယ်ရောက်သွားတယ်လဲဒါမျိုးတွေဖြစ်တော့နောက်ခန္ဓာကိုသစ်ရောက်သွားသလားဒါကြောင့်တရားထုတ်တဲ့ခါကျတော့ဒီတတ္တရဒိဋ္ဌိအဆုံးလဲတတ္တရဒိဋ္ဌိဆုံးလဲမထားရဘူးတဲ့နော် နောက်ကဒီမှာဒီအတ္တကောင်ဝိညာဉ်ကောင်ရှိသေးတယ်ဆိုဥစ္စေတာဒိဋ္ဌိအစွန်းဟောဒီဘဝဒီခန္ဓာဒီရုပ်ခန္ဓာဒီဘဝမှာပြတ်တယ်ဆိုတဲ့ဒီဘဝမှာပဲပြတ်သွားတယ်အလုံးစုံမရှိတော့ဘူးဆိုတဲ့ဒီဥစ္စေတာဒိဋ္ဌိအစွန်းနှစ်ပါးကိုရှောင်ပြီးတော့ရှောင်ပြီးကျင့်ကျင့်တဲ့အခါမှာဘာတရားဟောလဲဆိုဒီပရိသသမုပ္ပါတရားဟောတာဗျာမတိမှုအဝိဇ္ဇာကြောင့်သင်္ခါရပြုလုံးမှုသင်္ခါရတွေဖြစ်တယ် ပြုလုပ်မှုကုသိုလ်ကအကုသိုလ်ကပြုလုပ်မှုသင်္ခါရကြောင့်ပိဋကဏီဝိညာဉ်နဲ့ပိဋကဏီဝိညာဉ်စိတ်တွေဖြစ်တယ်အဲ့ဒီလိုပေါ့ဗျာပရိစ္ဆသမုပ္ပါလမ်းကြောင်းပရိစ္ဆသမုပ္ပါတရားကိုဟောတာပဲအဲ့ဒီတရားကိုနာကြတဲ့ကကျင့်သုံးတယ်ကျင့်သုံးခြင်းကြောင့်ရှင်သန္နမထေရယန္တာဖြစ်သွားတယ်ဒီလိုမှတ်တမ်းတယ်အဲ့ဒီမှာတော့ဒီသန္န မထေရပြိဿံဥပတရားကိုဈာနာကျင့်သုံးလို့ဈာနာဖြစ်တယ်အဲ့လိုမှတ်တမ်းတင်တာလေဒါကြောင့်မို့ဗေဒရဘရာထုတ်ထုတ်ပေါ့နော်သူကတော့ဒီပြိဿံဥပဆိုတာကတော့ခုနဟိုတနေ့ကဘုန်းကြီးပြောခဲ့တယ်အကျဉ်ဟောတဲ့နည်းတွေရှိတယ်အကျယ်ဟောတဲ့နည်းရှိတယ်မကျဉ်မကျယ်ဟောတဲ့နည်းတွေရှိတယ်ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်တွေကြအကျဉ်ဟောတာနဲ့အကျယ်ချက်ပြီးကုန်သိသွားတယ်တချို့ကြလည်းမကျဉ်မကျယ်ဟောနော်ခုနဆတ်ဆက်ကတုတ်တာ ဒါလည်းပြိဿသမုပ္ပါပဲအကြောင်းကျိုးဆက်ဆက်ဖြစ်နေတရားခုလိုပြိဿသမုပ္ပါကျဲကြအများကြီးအင်္ဂါ7နှစ်လောက်ဟောတာအကြောင်းကျိုးအကြောင်းကျိုးဒါမျိုးတွေဆက်ဆက်ဟောတာရှင်ဆန္ဒကြအဲ့လောက်အကျဲဟောမှသူကတရားရသွားတော့ဒါလည်းမှတ်သားဝင်တာတစ်ခုပဲနော်ဒါကရှင်ဆန္ဒနဲ့ပတ်သက်ပြီးတော့ဒီဘာပြောမလဲတတ္တရဒိဋ္ဌိဥစ္စေတာဒိဋ္ဌိပျောက်သွားဒါတွေနဲ့ကင်းပြီးတော့ ဒါတွေကိုမပါဘဲနဲ့ပေါ့ပေါ့အဲဝိပဿနာရှုနိုင်ရမယ်နော်ဒီအစွန်းနှစ်ပါးကိုရှောင်ပြီးရှုရမယ်ဘုန်းကြီးတို့ဟိုမှာလည်းအတူတူပါပေါ့ဗျာဓမ္မစကြာကြတော့ကာမတုခမိကနုယောဂအာယုံ၅ပါးအပြုံးကအာယုံနေနဲ့လည်းမနေနဲ့အတ္တကိလမထာနုယောဂခန္ဓာကိုယ်အစာတော့အပင်မခံပြီးတော့လည်းမကျင့်နဲ့အစာတော့မစားဘဲနဲ့နေပြီးကျင့်တာမျိုး ခန္ဓာကိုယ်နေပူရက်ကနေလန့်ကျင်တာမျိုးအေးရက်ကရေချိုးကျင်တာမျိုးအဲ့ဒီလိုပေါ့လေအစွန်းနှစ်ပါးကိုရှောင်ပြီးတော့ကျင်ရမယ်တပါးတွေပါမတူဘူးဗျာဒါတွေပဲပြန်ဟောတာပဲကျို့ကြအယူဆဆွဲလန်းနေရှိတော့အဲ့ဒီဒိဋ္ဌိနှစ်ပါးကိုရှောင်ပြီးကျင်တချို့ကြတော့လောဘဒေါသအာကြီးတာနော်လောဘတွေအာယုံ၅ပါးကာမဂုဏ်တရားပဲသဘောကျတယ်တချို့ကြတော့ဒေါသကြီးတယ်အခုဘုန်းကြီးတို့တွေမှာကြဘယ်လိုဖြစ်နေလဲဆို လောဘဖြစ်စရာဒေါသဖြစ်စရာအာယုန်တွေကြုံနေတာပဲဒီအစိုးနေမဖြစ်အောင်အဲ့ဒီဆုံးတစ်ပါးရှောင်ပြီးကျင့်မှရမယ်ဒေါသတွေဖြစ်နေမယ်မရပါဘူးဗျာတရားလောဘတွေဖြစ်နေမယ်ဆိုရင်လည်းတရားမရပါဘူးအဆုံးနှစ်ပါးပေါ့နော်တချို့တုတ်တွေကြတော့ဘာဟောသွားလဲလောဘဒေါသဆိုအဆုံးနှစ်ပါးကိုရှောင်မေဇိမပရိပရာလမ်းစဉ်မဂ္ဂင်၈ပါးနဲ့ကျင့်ဒါဟောတာရှိတယ်။အိုး ဓမ္မစကြာကြအတ္တကိလမထကာမတုခာနိကတုယောဂဗမာလိုပြောရင်အပြောအောင်နေနေနေပြီးတော့လဲအပြောအောင်နေလဲရှောင်းပြင်းပြင်းထန်ထန်ကျင့်တဲ့ဤစနစ်တွေလဲရှောင်းရှောင်းပြီးတော့မဂ္ဂရှိပါလမ်းစဉ်နဲ့ကျင့်ဒါမျိုးဟောတယ်ချို့တော့ကြခုနကဘုန်းကြီးပြောခဲ့သလိုလောဘအစွန်းဒေါသအစွန်းတွေရှောင်းမေဇိမာပရိပဒမဂ္ဂရှိပါလမ်းစဉ်နဲ့ညီကျင့်ဒီမှာကြတော့ရှင်သန္နမတိဟောတာကြတော့ တတ္တရာဒိဋ္ဌိအစွန်းဥစေရာဒိဋ္ဌိအစွန်းနှစ်ပါးကိုရှောင်းမေဇိမပရိပဒလမ်းစဉ်နဲ့ပြိဿသမုပ္ပါတရားတော်ကျင့်ဒီလိုမိတ်ပါတော့ဗျာအဲ့ဒါလေးမှတ်ထားဖို့ပေါ့ဗျာတဘာနဲ့တဘာဟောကြားချက်တွေမတူနောက်တစ်ခုပြောအောင်မယ်နောက်တစ်ခုကျတော့ရှင်ယမကခေါ်တယ်သူကလည်းဒါတော့ဘုန်းကြီးတို့ကဒီမှာကအယူဆတွေနဲ့ပတ်သက်ပြီးတော့လွဲမှားတာဖြစ်မှာဆိုလို့ ပရိသန္တိစိတ်သုတိစိတ်ကိုသုတိစိတ်ပရိသန္တိစိတ်ကိုမသိလို့ရှင်ဒီယူဆဆွဲလမ်းနေမှားနိုင်တယ်ဆိုတော့လေဒီဆရာတော်ပြရတယ်ဒါသတိပေးတာလေစာရင်မချမချရေးတာသူစာရင်ဖတ်ကြည့်လို့ပေါ့နော်ပရိစ္ဆာသဘောပတရားတော်တို့ပါလို့အဲ့ဒီမှာသတိပေးတာဘာလို့မှားရတော့မှားလဲမှားခဲ့ကြတော့မှားတာခုနရှင်သာနာမထေကြတော့ခုနဒီအတ္တကောင်ဝိညာဉ်ကောင်လေးပေါ်မှာအထင်မှားတာနောက်ရှင်ယမက ဒါတော့ဘုရားတက်တော်ထင်ရှားရှိသေးတယ်အဲ့ဒီချိန်မှာပဲဘလို့ဖြစ်လဲရှင်သာရိပုတ္တရာမထေရဟာတောက်ထီမြို့စေတုံကျောင်းမှာတရင်သုံးနေတယ်။ဘုန်းကြီးမနေ့မနေ့ကရောဒီရှင်သာရိပုတ္တရာကိုရောမြတ်နဲ့ပတ်သက်လို့ပြောတာရှိခဲ့ပါတယ်။သူကရှင်မြတ်ကြီးကပညာရာမှာဣတရေရပညာနဲ့ပတ်သက်ပြီးတော့ခက်ခဲနဲ့နေတဲ့တရားတွေနဲ့ပတ်သက်ပြီးတော့အယူဆရေးရနဲ့ပတ်သက်ပြီးကြသူမှဖြည့်ရှင်းနိုင်တယ်သူမှဟောပြောနိုင်တယ် ကျန်တဲ့ပုဂ္ဂိုလ်တွေကမလွယ်ဘူးအဲရှင်သာရိပုတ္တရာတောဋ္ဌိစေတဝန်ကျောင်းမှာတရင်သုံးနေတဲ့ချိန်ဒီရှင်ယမကဆိုတဲ့ယဟန်ပေါ့လားဘုရားဗလာယဟန်ပဲသူကဘာစဉ်းစားလဲဆိုယဟနာပုဂ္ဂိုလ်များခန္ဓာကိုယ်ကြီးပျက်စီးပြီးသေသွားတဲ့ကပြိဋိဘံဆန်သွားရင်ဘာမှမရှိတော့ဘူးပုဂ္ဂိုလ်ကပျောက်သွားတယ်ယုံနာနေလည်းပျောက်သွားတယ်ဒါဥစ္စေရာဒိဋ္ဌိရှိတာဘာမှမရှိတော့ဘူးဒီပုဂ္ဂိုလ်ပြတ်သွားတယ် အဲ့မျိုးနိဗ္ဗာန်ရောက်သွားတာလည်းမဟုတ်ဘူးသူကအဲ့လိုမျိုးယူဆဒီဘဘဝပဲယန္နာဘုရားကိလေသာကုန်သွားတယ်ယုံနာလည်းပြတ်သွားပြီယုံနာလည်းကိလေသာကုန်သွားပြီဒီယုံနာနဲ့နောက်ဆုံးချုပ်သွားတယ်ဆိုပြိဋိမာဆံသွားတယ်အာဒီပုဂ္ဂိုလ်ကဘာမှရှိတော့ဘူးပြတ်သွားပြီအုပ်စေတာယူဝါဒရှိတယ်အဲသူ့ယူဆကိုသူကအမှန်နဲ့ထင်ပြီးတော့ပြောတာပေါ့လူကဒီတိုင်းပဲကိုကယူဆကယူပါများလိုက်တွေးပါများကိုယူဆကိုအမှန်ထင်တယ် အမှန်တင်တော့သူများကြီးလည်းပြောတော့ပြောတော့ကျန်တဲ့ရဟန်းတော်တွေမဟုတ်ဘူးရှင်မြတ်ပြောတာလွဲနေပြီမှားနေပြီအဲ့ဒီလိုမဟုတ်ဘူးရဟန်းတော် ရှင်မြတ်မြတ်ပြိဋိဘာဆံသွားတယ်နိဗ္ဗာန်ရောက်သွားတယ်နိဗ္ဗာန်ရသွားတယ်ဒါမျိုးမဟုတ်ဘူးသူလက်မခံနောက်ဆုံးတော့ရဟန်းတော်များကဒီယူဝါဒရေးရနဲ့ပတ်သက်ပြီးတော့ရင်တော့ရှင်သာရိပုတ္တရာဖြည့်ရှင်းနိုင်တာကိုရှင်သာရိပုတ္တရာသွားလျှောက်ကြ အဲ့တော့ရှင်သာရိပုတ္တရာဒီရန်ကိုတွေ့ဆုံပြီးတော့ရှင်ယမကကိုတွေ့ဆုံပြီးတော့တရားဟောပါတယ်ဒါလေးသိစီခြင်းနော်အဲသူဟောတဲ့တရားလေးကဘုန်းကြီးတို့ဘယ်မှာပါလဲဆိုတန်ရုပ်မှာပါတယ်နော်ခုနကရှင်သန္နမထေရနဲ့ပတ်သက်တဲ့တရားလေဒီသန္နတုတ်ဆိုခဏဝကတန်ရုပ်မှာပါပါတယ်ဆာမင်းသားတရားရှိအခုရှင်ယမကနဲ့ပတ်သက်တဲ့တုတ်ကလည်းအဲ့ဒီတန်ရုပ်မှာပဲပါတယ်နော်ယမကတုတ်ထိုးတဲ့အနေနဲ့ပါတယ် တန်ယုတ်ခန္ဓာဝကတန်ယုတ်မှာပါပဲသူကဆာမဏ80ခုမှာပါတယ်ဒါလေးပြောပြမယ်သူ့ရဲ့မူရင်းတုတ်တံလေးနော်မူရင်းတုတ်တံပါလဲဆိုတော့ဒီလိုပါပဲရှင်ယမကခုနလိုပဲယဟန္တာများဟာခန္ဓာကိုယ်ပျက်စီးပြီးတဲ့နောက်ပိုင်းပြိဋိဘာပြုတ်ပြီးတဲ့နောက်ပိုင်းဘာမှမရှိတော့ဘူးယုတ်ယုတ်နေနာနေမရှိတော့ဘူးသူကတော့အုတ်စီတော့ကတော့ပြောတာလုံးဝပြတ်သွားပြီဘာမှမရှိတော့ဘူးအဲ့လိုအုတ်စီကအယူဖြစ်ပေါ်တယ်လို့ဆိုပါ သူကသိပြီးတဲ့နောက်မှာပြတ်သွားတယ်ဘာမှမရှိတော့ဒီလိုယူဆတာယူဆမှားနော်သင်္ခါရတရားတွေချုပ်သွားတယ်ကုံသွားတယ်ဒီလိုယူဆရင်တော့ယူဆမှန်တယ်သင်္ခါရတရားတွေကုံသွားတယ်ချုပ်သွားတယ်ဒါပဲသူလိုလုံးကြီးဟုတ်လားပြတ်သွားတယ်နောက်ဘဝဆိုဘာမှမရှိတော့နော်သိပြီးနောက်ပိုင်းပြတ်သွားတယ်လို့ယူဆတဲ့သဘောမျိုးပါဘာမှမဖြစ်တော့ဘူးလို့အဲ့လိုယူဆမှားတစ်ခု လက်ခံတယ်သူများပြောတယ်ခုနလိုရှင်သာရိပုတ္တရာရှောက်တယ်ရှင်သာရိပုတ္တရာဒီယမကထံကိုသွားမေးတယ်မေးတဲ့အခါကျသူကလည်းသူမြတ်စွာဘုရားဟောတာတရားတွေကိုအဲ့ဒီလိုနားလဲသဘောပေါက်တယ်ဆိုတဲ့အကြောင်းပြောတယ်အဲ့ခါမှာမှရှင်သာရိပုတ္တရာရှင်ယမကကိုတရားရှုမှတ်တဲ့အခါမှာဥပါဒณะခန္ဓာ၅ပါးကိုရှုမှတ်ရတာဟုတ်ဗျဒီဥပါဒณะခန္ဓာ၅ပါးတွေကိုတစ်ခုချင်းတစ်ခုချင်းသိစိတ်မေးပါတယ် ငါရှင်ရှင်မကားတဲ့သင်ဟာရုပ်ကိုတတ္တဝါလို့မြင်ပါသလားတဲ့ဒီရုပ်ခန္ဓာကိုယ်ယူငါပဲသူပဲယောက်ျားပဲမိန်းမပဲတတ္တဝါလို့မြင်ပါသလားရှုသလုံးမြင်သလုံးပေါ့ရှင်သာရိပုတ္တရာတပည့်တော်အနေနဲ့တဲ့ဒီရုပ်ကိုဟောဒီရုပ်ခန္ဓာကိုယ်ဖောက်ပြန်ပစ္စည်းကဒီရုပ်ခန္ဓာကိုယ်ကိုတတ္တဝါအနေနဲ့မမြင်ပါဘူးတဲ့ဒီဒါဆိုရင်ရှင်ညမကားတဲ့သင်ဟာ ယုတ်၌တတ္တဝါရှိတယ်လို့မြင်သလားတို့ဒီကတော့ဒိဋ္ဌိတက္ကဒိဋ္ဌိ၄မျိုးလှက်ပတ်မိတာပါပဲနော်ယုတ်မှာတတ္တဝါဆိုတာရှိသလားငါဆိုတာရှိသလားဆိုဘုန်းကြီးတစ်ခါပြောခဲ့ပေါ့ဒီကတော့တတ္တဝါအနေနဲ့မိတာယုတ်၌တတ္တဝါရှိသလားယုတ်မှာတတ္တဝါရှိသလားယုတ်နဲ့တတ္တဝါကင်းပြီးဖြစ်သလားဒါတွေမိတော့အဲ့တော့ အကုန်လုံးယောဝိနာတင်ညာသင်္ခါရဏပတ်သက်ပြီးတော့တက္ကအထေတိရှိမရှိမေးတာပါပဲအဲတော့သူကအကုန်လုံးဘာမှဒီလိုယုတ်ဘောပဲဖြစ်ဖြစ်ဝိညာဘောဖြစ်တင်ညာသင်္ခါရဝိညာဉ်ပေါ်မှာဖြစ်ဖြစ်ဒီပေါ်မှာပုဂ္ဂိုလ်တ attva ငါသူတော်ယောက်ျားအနေနဲ့မမြင်ပါဘူးတဲ့အဲတော့ဒီယုတ်ခန္ဓာဒီခန္ဓာ၅ပါးလုံးပေါ်မှာရောငါရှင်ရှင်မကတ attva အနေနဲ့မြင်ပါသလား အဲဒီလိုနေတဲ့လက်တွေတော့မမြင်ပါဘူးတဲ့ဒါဆိုရင်ရုပ်ဝိညာဉ်တင်ညာသင်္ခါရပေါ်မှာလည်းဒီလိုပဲခုနလိုပဲထပ်ထပ်မေးတော့အဲတော့ပြီးတော့မှပါလာတယ်ဆိုတော့အဲ့လိုတတ္တဝါလို့ရှာမရပါပဲလျက်နဲ့ဒီရုပ်ဝိညာဉ်တင်ညာသင်္ခါရတွေပေါ်မှာငါတို့ကယောက်ျားမိန်းမရှာမရပါလျက်နဲ့ဒီယန္တာအသောကုန်ပြီးတဲ့ယန္တာခန္ဓာပျက်စီးပြီးတော့သိပြီးတဲ့နောက်ပိုင်းမှာဘာမှ မဖြစ်တော့ပြတ်သွားပြီဆိုတဲ့စကားရှင်းတော့တင့်တော်ပါမလားမေးတာပေါ့နော်ဒီကတော့ယုံ nant တရားတွေချုပ်ငိမ့်သွားတယ်နိဗ္ဗာန်ရောက်သွားတယ်ပြတ်သွားတာမျိုးမဟုတ်ဘူးဆိုလို့ရင်ပါနော်နည်းနည်းတော့ခက်တယ်အဲ့ဒီမှာသူကတရားရှုမှရင်သဘောပေါက်သွားတော့ဟော ရုပ်ဒီနံတွေကသေပြီးသေပြီးနောက်ပေါ်ပြီးပြောက်ဖြစ်ပြီးပြဖြစ်ပြီးပြဖြစ်ပြီးပြဒီလိုနေတာမြင်နေတာပါလားဒီထဲမှာငါသဘောယောက်ျားမိန်းမတတ္တဝါဆိုလည်းမရှိပါလားဒီလိုသဘောပေါက်တတ္တဝါလို့ရှိနေလို့ခုနပြတ်တယ်လို့ဖြစ်တယ်လို့ဒီလိုထင်မှတ်တာငါသဘောယောက်ျားမိန်းမရှိနေတယ်လို့ထင်မှတ်နေရင်ဟုတ်လားဒီဟာတွေကပြတ်တယ်လို့ဆက်ဖြစ်နေတယ်လို့ပြတ်သွားတယ်လို့ထင်တယ် အဲ့ဒါတွေကတတ္တဝါငါတို့ရောယောက်ျားမိန်းမတတ္တဝါအနေနဲ့မရှိဘူးရုပ်သဘာဝတက်တက်နာမ်သဘာဝတက်တက်ပဲရှိတယ်ဒါတွေကပေါ်ပြီးပြဖြစ်ပြီးပြဖြစ်ပြီးပြပေါ်ပြီးပြဖြစ်ပြီးပြဒီလိုဖြစ်နေတာမြင်တဲ့အခါကျငါတို့ရောယောက်ျားမိန်းမတတ္တဝါဆိုလိုလိုပြောက်သွားတာပဲတနည်းအားဖြင့်ဒီခုနကအယူဆမှတွေအလိုလိုပြောက်သွားတာပဲအဲ့မှာမှတခါဆက်မေးပါတယ်ဒီယုတ်ဝိနာတင်ညာသင်္ခါရတရားတွေက မြဲတဲ့တရားလားမမြဲတဲ့တရားလားသူရှုကြည့်တော့အော်မမြဲတာတွေ့တော့မမြဲတဲ့တရားပါဗျာအဲ့တော့မမြဲတဲ့တရားချမ်းသာသလားဆင်းရဲသလားဆက်မိတယ်ဆင်းရဲပါတယ်ဗျာအဲ့ဒီမမြဲတဲ့ဆင်းရဲတဲ့တရားများဟာခုနပေါ်ပြီးပြောဖြစ်ပြီးဖြတ်သွားတဲ့အတွက်နော်ဘာပြောမလဲဆိုတော့ချုပ်ငိမ့်သွားပါတယ်ဗျာကုံထုံးသွားပါတယ်ဗျာ အဲ့မှာပါရှင်ရမကတဲ့သင်ရဲ့ဖြစ်ကောင်းပါလေဒီအဲ့ဒီအနတ္တိပဲသဘောကိုထင်ရှားစေရငါဥပမာဆောင်ပြီးပြပါမယ်ပစ္စည်းဥစ္စာကြွယ်ဝပြီးအဆောက်အအုံရှိတဲ့တထေးတရားပေါ့သူ့ရဲ့အကျိုးလိုလာတဲ့တွဲဘာဖြစ်လဲသူကဘာဖြစ်အကျိုးလိုယောက်ျားတယောက်ကမိတ်ဆွေတယောက်ကပေါ့အယုံသွင်း အယုံသွင်းပြီးတော့သူကျကိုတတ်လို့တတ်ချင်တဲ့အတွက်သူစီးပွားလေးလိုတဲ့အတွက်အယုံသွင်းတာသူရင်းနှီးအောင်လုပ်တဲ့ပေါင်းသင်းတဲ့အယုံသွင်းတော့ဒီကိုတတိယတော့သူလူယုံဖြစ်လက်ခံလာပေါ့လေအဲဒီနေ့ကျတော့သူကယုံကြည်လက်ခံလာပြီဆိုတဲ့အခါဘာပဲလဲတိတ်ဆိတ်တဲ့နေရာလူလက်တဲ့နေရာလူမရှိတဲ့ချိန်မှာဒီတတိကိုတတ်ပြလိုက်တာပဲ အဲဒီမှာဘာဥမာပေးလဲဆိုတော့ရှင်ယမကတဲ့ဒီတထေကိုသူကပထမအယုံသွင်းစဉ်ခေါင်းကသူယုံကြည်လောက်ပြောတာပေါ့ဗျာသူလိုယုံကြည်လောက်လောက်ပြတော့လောက်ပြတဲ့ခါကျတထေကလူသက်သမားမှမသိခဲ့ဘူးပေါ့လောက်သွားရင်နောက်ပိုင်းကျမှတေကံဒီကံမှာတတ်မှာပဲဒါလူသက်သမားဆိုတာသိတာဟုတ် အဲ့ဒီလိုပဲတဲ့ယောဝိနာတင်ညာသင်္ခါရဟာတဲ့အတ္တအနေနဲ့ငါတို့ဘာယောက်ျားမိန်းမပုဂ္ဂိုလ်တ attva အနေနဲ့ရှုမြင်တဲ့ပုဂ္ဂိုလ်ဟာရှုမြင်တဲ့တရားမသိတဲ့ပုဂ္ဂိုလ်ကဘာဖြစ်လဲဒီတရားတွေမှာမြဲတယ်ချမ်းသာတယ်အတ္တကောင်ဝိညာဉ်ကောင်နော်ဒီလိုအနေနဲ့ထင်တာပေါ့နော်ကိုယ်ကိုဒီတရားတွေအများအားနှိမ့်ဆက်နေတဲ့ မမြဲတဲ့တရားတွေဆင်းရဲတဲ့တရားတွေအတ္တမဟုတ်အနတ္တတရားတွေမမြင်နိုင်ဘူးဟုတ်တိုင်းမှမသိဘူးမသိတဲ့အတွက်ဒါကိုအကောင်းထင်တာခုနကတထေဟာကိုယ်တတ်မဲ့ပုံကိုဘာဖြစ်လဲအကောင်းထင်တော့ယုံကြည်မိတာပေါ့လေယုံကြည်မိတော့လည်းနောက်ဆုံးကြောင်းဝင်ကြောင်းတော့သိသွားတာတတ်ခါဒီတိုင်းပဲဒီတရားတွေပေါ်မှာဘုန်းကြီးတို့တွေဟာယုတ်တရားနံတရားတွေပေါ်မှာအိဋ္ဌဒုက္ခအနတ္တမမြင်တော့ ကောင်းတင်တာပဲကောင်းတင်တော့ဆွဲလန်းတာပဲနော်ဆွဲလန်းတဲ့အခါကျတော့ဘာဖြစ်လဲဒီမတိတော့လိုချင်းလိုချင်းတော့ပြုလို့ပြုလို့တော့ဆွဲမတိတော့လိုချင်းလိုချင်းတော့ဆွဲလန်းဆွဲလန်းတော့ပြုလို့ပြုလို့တော့ယာယီယာယီတော့ခံရပြီးတော့ဆုံးလုံးဆရာတော်တို့တူတူချင်းချင်းမိတ်တာပေါ့ဗျာခုဘုန်းကြီးတို့ပြိဿတုပ္ပတိလေးလာနေရသင်ယူနေတာဆိုတော့နည်းနည်းချေချေဝေးဝေးရှင်းနေရတော့နော်အဲ့ဒီလိုပဲဆွဲလန်းနေတဲ့ဒီခန္ဓာ၅ပါးကဒီ ပုဇင်ပုဂ္ဂိုလ်တရားမသိတဲ့ပုဂ္ဂိုလ်ဘဝတန်တရားများစွာတတန်တရားလုံးအမြဲတမ်းဒုက္ခပေးနေအကျိုးမဲ့ဖြစ်စေတယ်။ဘာဖြစ်လို့လဲဒီတရားတွေပေါ်ဘုန်းကြီးကနေစာဒုက္ခအနတ္တမမြင်မမြင်တော့အကောင်းထင်တော့အကောင်းထင်တော့ဘာဖြစ်လဲဒီခန္ဓာကိုယ်ကြီးပေါ်မှာဆွဲလန်းနှစ်သက်တယ်နှစ်သက်တော့ရအောင်နေပဲဒီလိုပဲဘဝတန်တရားလဲနေတာပေါ့ဗျာ။ဒါကြောင့်မို့ ရှင်သာရိပုတ္တရာရှင်မြတ်ကရှင်ရမကတဲ့ဒီခန္ဓာ၅ပါးယုံနာတရားတွေကိုယုံနာတရားတကယ်ရှုမှတ်တဲ့ခါကျရင်ဒါမမြဲတဲ့တရားပဲဒါကတော့ဆင်းရဲတဲ့တရားပဲဒါကတော့ကိုယ်စိုးကိုယ်ပိုင်မဟုတ်တဲ့တရားပဲဉာဏ်နဲ့သိအောင်ရှုမြင်အဲ့လိုဉာဏ်နဲ့သိမြင်အောင်ရှုရင်တော့ဒီပေါ်မှာဆွဲလန်းမှုတွေတွေ့တာမှုတွေကုန်သွားပြီးတော့ဝိပဿနာဉာဏ်နဲ့ဆင်းစင်တက်အညာဖွဉာဏ်နဲ့ရသွားပြီးတော့ စိတ်တွေကကိလေသာတွေမှာလွတ်မြောက်သွားလိမ့်မယ်ဒီလိုမိန့်တာပါအဲ့လိုတရားတွေကြားနာကျင့်သုံးတဲ့ခါကျတော့အရှင်ယမကဟာဒီအာတော်တရားတွေလွတ်မြောက်ပြီးတော့ကိလေသာကုန်ခန်းရဟန္တာဖြစ်သွားတယ်ဒီလိုမိန့်သွားတယ်ခေါ်ပြဒါတော့ယမကတုတ်ကပြောတဲ့စကားပါအဲချုပ်ပြောရရင်တော့သူကဒီရှင်ယမကက ယဟနာပုဂ္ဂိုလ်များဟာဒီခန္ဓာကိုယ်ပျက်စီးသွားပြီးသိပြတော့ဘာမှဖြစ်တော့ဘူးဘာမှမရှိတော့ဘူးခန္ဓာကိုယ်ပျောက်ပျက်ရက်ဆဲသွားတယ်အုပ်စေတာอยู่ရှိတော့နောက်ဆုံးတော့ရှင်သာရိပုတ္တရာနဲ့ခုနကအကျိုးအကြောင်းနဲ့တရားတွေခေါ်လိုက်တဲ့အခါကျတော့လူနားလဲသဘောပေါက်သွားတာပေါ့နော်ခုနက တရားရှုမှတ်တဲ့ကကြဒါကြောင့်မှတ်တာရှင်အရှင်ဆန္ဒကြတော့သူကတတ္တရအစုံကိုဥစ္စေတာဒိဋ္ဌိအစုံကနှမျိုးလုံးဖြစ်တာဟောဒီရှင်ယမကကြတော့ဥစ္စေတာဒိဋ္ဌိအစုံပဲဖြစ်တော့ဘယ်ဒိဋ္ဌိအစုံပဲဖြစ်ဖြစ်ဒါတွေကိုပြုတ်တော်မှပြုတ်တော်မှမှတရားရတယ်ဒါပေမဲ့လို့ဒီဟာတွေကတော့လုံးလုံးကြီးမေတ္တာဖို့တာတော့မဖြစ်ဘူးပေါ့ဗျာနိမလမ်းမှနဲ့ကျင့်နေတော့ ဒီဟာတွေကတော့ပြုတ်သွားနိုင်တော့အဲ့ဒါလေးမှတ်ထားဖို့ပါဒီဟာတွေကဘာလို့ဖြစ်လဲဆိုခုနကဘုန်းကြီးပြောသလိုသေတတ်တဲ့သုတိစိတ်ဘဝမှာအစဆုံးဖြစ်တဲ့ပရိသန်နေစိတ်ဒီသုတိစိတ်ပရိသန်နေကြောင့်စိတ်တွေအကြောင်းကောင်းကောင်းမသိသေးရင်နားမလဲသေးရင်ဘုန်းကြီးတို့တတ္တရအယူဒါလည်းဖြစ်နိုင်ပါတယ်။ဥစ္စေတာယူဒါလည်းဖြစ်နိုင်ပါတယ်။အတ္တဒိဋ္ဌိဆွဲ အတ္တကောင်ဝိညာဉ်ကောင်ရှိတယ်ဒီဆွဲတွေကဖြစ်နေမှာပဲရှိနေမှာပဲအဲကြောင့်ဒီဆွဲတွေရှိနေပေမဲ့လို့လည်းခွန်ကြီးတို့စိုးရင်စရာမရှိဘူးနီးမှလမ်းမှနဲ့ကျင့်ကြအထုတ်ရင်တော့ဒီဆွဲလမ်းတွေကပြုတ်သွားနိုင်တယ်ကင်းသွားနိုင်တယ်ဒါပေမဲ့လို့ခွန်ကြီးတို့အထုတ်နေတဲ့ခါကျတခါတခါကျတော့ခွန်ကြီးတို့လည်းဖြစ်တတ်ပါတယ်ဒီအထုတ်ရင်အာဘာဖြစ်မှလဲညာဖြစ်မှလဲဘာလဲညာလဲဝေဖန်ဆန်းစစ်မှုတွေဖြစ်တတ်တယ် တရားထုတ်နေကအဲ့ဒါတွေတော့မဝေဖန်နဲ့နော်ဇံမဲအာထုအာထုဝိပဿနာမဲအာထုအာထုကိုကနားမလဲကမ္မထဆရာမေးပေါ့နားမလဲရင်တချို့ကြတော့လျှောက်ဝေဖန်ဆန်းစစ်နေရနဲ့တရားမလုပ်တော့မလုပ်ဘဲနဲ့စဉ်းစားမှုတွေဝင်အတွေးတွေဝင်တန်တရားတွေဝင်အဲ့လိုနဲ့မတိုးတက်တော့ဘူးဗျာလဲထွက်သွားတတ်တယ်ဒါပေမဲ့တခုရှိတာကဒီပဋိသင်္ဍေအကြောင်းလို့ သုတိကြောင်းသုတိဆိုသိတာဝိရိဒာနေဆိုဘဝတိစဖြစ်တယ်ဒီဟာတွေကတော့တရားမထုတ်နေရင်တော့ဒီဘက်ကတန်တရားဖြစ်နေမှာပဲဟုတ်စီတာယူနေလဲမေးနေမှာပဲတတ္တရယူနေလဲမေးနေမှာဒါကတော့ဖြစ်တတ်တဲ့သဘာဝပဲနိဒါပေမဲ့လို့ဒီမေးတာကိုမေးလိုက်ကိုမသိတာလည်းမေးလိုက်ဟိုဘုန်းကြီးမေးလိုက်ဒီဘုန်းကြီးမေးလိုက်ဒါလည်းဒီလည်းကိုမလွယ်ဘူးဗျာနော် ဘာဖြစ်လို့လဲသူ့ရဲ့ငကိုကဓာတ်ခံကိုကသူ့စိတ်ထဲမှာအတ္တကဟိုညံကောင်ရှိနေတဲ့ဆိုရရှိတာဟိုယောဂရသမားဆိုအပြတ်သွားပြီဆိုတဲ့အဆိုရရှိနေတာမရှိနေတော့ဒါဒီအတ္တဆိုရပြုတ်ဖို့မလွယ်ဘူးဗျအဲတော့ပြောချင်တာတော့ဒီအတ္တဆိုရင်ပတ်သက်မေကုံကိုဘုရားဗတာအမြင်နဲ့ဖြည့်ဆိုဖို့ခက်တယ်ဖြည့်ုံနဲ့ဖြည့်ပြည်လည်းဖို့ခက်တယ်ပေါ့ဗျာ ဘုရားဗဒအနေနဲ့ခုနကဖရာတော်ဒီဟာတွေနဲ့ပတ်သက်ပြီးမဖြေပဲထားတာရှိတယ်။သိပြီးတော့ဘဝရှိသေးတယ်လို့ဖြေရင်လည်းအတ္တယူတတ္တယူဆိုတာထောက်ခံရောက်ပြန်မရှိဘူးလို့ပြောပြန်လည်းပဲဟိုလုံးလုံးမဖြေဥစ္စေတာယူမျိုးဖြစ်သွား။ဒါကြောင့်ဗုဒ္ဓဒီလိုမေကုမျိုးကိုမမဖြေပဲထားတာပေါ့ဗျ။နော်။ဘာဖြစ်လို့လဲဆိုလူတွေကမေးတာကဒီတတ္တဝါအနေနဲ့မေးတာပုဂ္ဂိုလ်အနေနဲ့မေးတာငါတို့ကယောက်ျားမိန်းမအနေနဲ့မေးတာ ဘုရားကအဲ့ဒါမှမရှိတော့မရှိတော့မဖြစ်ဘူးအယုံနာပဲရှိတော့တာမန်လူတွေအဲ့တော့ဒီအကြောင်းအရာတွေကိုတာမန်လူတွေနားလျော်တက်တည်ထောက်တာပြဖို့ဖြေဖို့ပါလေဘုန်းကြီးတို့အနေနဲ့ပို့ခက်တော့ဗောနော်ဒီဘိညာဉ်ရတဲ့ဘုရားရဟန္တာမျိုးတွေဆိုရင်တော့သူတို့ဘိညာဉ်တကုန်းနဲ့ရှင်မမောက္ကလံတို့လိုနော်ဘိညာဉ်တကုန်းနဲ့နော်မြင်တွေ့တာမျိုးသုံးဖို့ဘိညာဉ်တကုန်းနဲ့ပြတာမျိုးနတ်ပြင်ငရဲပြီး အစာရည်တွေကိုပြပြီးဖြေမယ်ဆိုရင်တော့ဒီရှင်မြတ်တွေနေတော့ဖြစ်နိုင်တာပေါ့နော်ဒါပေမဲ့ဒီကလေးကြတော့ဒီမယုံနိုင်တဲ့ပုံကိုလက်တွေ့မကျင့်နေတဲ့ပုံကိုကြတော့ဟိုဒီခေတ်မှာလည်းမျက်လက်ပြသလားမျိုးတွေမော်တက်ပညာလိုဒီလိုလည်းပြောရင်ပြောနေပါမယ်ယုံဖို့တော့ခက်တယ်ပေါ့ဒါကြောင့်ဗုဒ္ဓကဒီမေကုံမကုံမဖြေဘဲနဲ့ကိလေသာမကင်းသေးရင်ဘဝကောင်းကသိပြီဘဝသိယုံနာခန္ဓာ ဒီဟာမပြတ်ဆက်ပြီးဖြစ်တယ်လို့ဟိုကဓမ္မဒိဋ္ဌာနဲ့ပဲဖြေတယ်နော်ဒီဘုရားသေပြီးဘယ်ဘဝရောက်တာဒီဘုရားသေပြီးဒီဒီဘုကိုဖြစ်တယ်ဘာညာဒီလိုဟောတာပြောတာမရှိဘူးနော်ဒီကိလေသာမကုန်သေးရင်တော့ဘာဖြစ်လဲဘဝဟောင်းကသေဘဝသေမှာယုံနာခန္ဓာတွေမပြတ်ဆက်ပြီးဖြစ်တယ်ဒီလိုပဲဖြေတာပေါ့နော်ဒါပြောချင်တာတော့ဒီသုတိစိတ် ပရိသန်တွေစိတ်တွေနဲ့ပတ်သက်ပြီးတော့နှုတ်နဲ့ဖြေုံနဲ့တော့မပြေလည်နိုင်ဘူးเนาะအကျင့်လန်းစင်နဲ့ပဲဖြည့်ရှင်းမှပြေလည်နိုင်ပါတယ်ဒါကြောင့်ဘုရားဘာဘာသာမှာဘဝပြတနာကိုဖြည့်ရှင်းနိုင်တဲ့ပြေလည်စေတဲ့ဤရတော့ဒီတရားထုတ်တဲ့ဤလာမယ်နော်တရားထုတ်တဲ့ဇံပင်ရှင်တွေရနေရင်လည်းပဲဒါကကိုယ်မှာသဘောပေါက်ပါနိုင်ပါတယ် နော်ဇာပင်ခြင်းမရမရဘူးဆိုရင်လည်းဝိပဿနာရှုရင်လည်းသဘောပေါက်နိုင်ပါနော်ဇာပင်ခြင်းတွေခုချိန်ရနိုင်လားဆိုရနိုင်ပါတယ်ရတယ်တမာရီအကောင်ရအောင်လုပ်နော်ဝိပဿနာဉာဏ်တွေကမဖြစ်နိုင်ဘူးလို့ဖြစ်နိုင်တာပဲတကယ်တမာရီရအောင်အထုတ်အထုတ်လို့ခုနဘုန်းကြီးပြောခဲ့ပြီဒီဝိသုဒ္ဓိမကတော့ပစ္စယပရိကဉာဏ်ကြောင်းကျိုးသိတဲ့ဉာဏ်လောက်ရရင်တောင်မှဒီသုတိပရိသန်နေသုတိဆိုတည်တဲ့စိတ်ပေါ့နော်ပရိသန်နေဘဝတည်းကို ဖြစ်တဲ့စိတ်ကိုကောင်းကောင်းသဘောပေါက်နိုင်တယ်တိတိကျပြောရင်တော့ဘုန်းကြီးတို့ဘုရားပြညံအဲအဲ့ဒီညာရဲ့အထက်ပိုင်းလောက်မှာဟိုသိကြတယ်ဗျအောက်ညံတွေကတော့ခုနတကယ်ရှင်းရှင်းလင်းလင်းရအတိုင်းတော့သိကြနိုင်တာပေါ့နော်ဘုရားပြညံဘင်္ဂညာအထက်တဲ့ညာတွေရောက်သွားရင်တော့စိတ်တွေကဘယ်သဘောသဘောဘယ်အာယုံကြီးပေါ်ပြီးတော့ပေါ်ပြီးတော့ပေါ်ပြီးတော့အော်သိတယ်ဆိုတာဒီလိုပဲစိတ်လေးတွေပေါ်ပြီးပျောက်သွားတဲ့သဘောမျိုးပဲပရိသန်တွေတည်တယ်ဆိုတာလည်းဟိုစိတ်ကြောက်တာဒီစိတ်ဖြစ်လာတဲ့သဘောမျိုးပဲ အဲ့လိုနားလည်တာဝိပဿနာဉာဏ်นี่အစင်တန်းမြင့်မြင့်ဖြစ်လေလေအဲ့ဒါတွေကလက်ခံနိုင်နေတယ်အဲဝိပဿနာဉာဏ်မဖြစ်သေးရတော့ဘုန်းကြီးတို့တွေလက်ခံဖို့တော်တော်ခက်တယ်ဘလို့ရှင်းရှင်းဘုန်းကြီးတကရှင်းခဲ့ဘူးလေသူကတရားမှအမထုတ်တာဘလို့ပြောလို့မှလက်မခံဥပမာပေးလေလက်မခံနိုင်အဲ့လိုဖြစ်တယ်နော်ဒီမှာပရိသန်နေနဲ့ပတ်သက်ပြီးတော့ဥပမာတွေအများကြီးပေးထားတယ်ပဲ့တင်တာပရိသန်နေစိတ် ဝิญဉ်ပရိသန္တိဝิญဉ်စိတ်ဖြစ်ပုံကပဲ့တင်တာနဲ့လည်းတူတယ်အရိပ်နဲ့လည်းတူတယ်မီးနဲ့လည်းတူတယ်ဒစိခဏမှုနဲ့တူတယ်ဒါမျိုးပေါ့သူကမျိုးမျိုးဥပမာတွေပေးတာစီမီပေါ့စီမီဥပမာလို့ပထမဆုံးနော်ဒီဥပမာတွေနဲ့ပေးတာဘောဟောကယုံနာတစ်ခုမှဘုံမျိုးပါမလားဘဝအတ္တမှာပရိသန္တိစိတ်ဝิญဉ်စိတ် ဖြစ်ပုံတွေကိုအထကရာအနေနဲ့ဥပမာ၄မျိုးနဲ့ပြောသွား။ဘောင်းကသုတိရောချုပ်ပြောက်သွားပြီးဒီဘက်မှာအကြောင်းကျိုးဆက်ဆက်ပြီးရုံဏတက်တွေပေါ်လာ။ဥပမာပဲ့တင်တာဘုန်းကြီးတို့တောတဲ့တောင်တဲ့ခုအိမ်လုံတဲ့အိမ်တွေပါဖြစ်ဖြစ်အော်လိုက်ရင်အတန်ကပြန်ပြီးလိုင်းတာပြန်ထွက်လာတောတဲ့တောင်တွေတို့လိုင်းကောင်းတွေတို့အဆောက်ကြီးကြီးတွေတို့အော်ကြည့်ပါဟေးလို့အော်လိုက်ရင်ဟေးဆိုတဲ့တန်လိုင်းတာအတန်လိုင်းရပြန်လာ နော်ဒီသံဟာဒီအကြောင်းမရှိဘဲနဲ့သူ့လိုလိုဖြစ်ပေါ်လာတာမဟုတ်ဘူးဒီအော်လိုက်တဲ့အတန်ကြောင့်နော်ဟိုပက်တယ်တန်ပြောင်းပေါလာအဲ့ဒီဥပမာလိုပဲတဲ့ဘဝတည်ပရိတန်တည်စေကဘဝဟောမှာဖြစ်တဲ့စေကပြောင်းရွှေ့သွားတာလည်းမဟုတ်ဘူးဒါပေမဲ့လို့ဘဝဟောကပြုလုပ်ခဲ့တဲ့နော်အဝိဇ္ဇာသင်္ခါရအကြောင်းနဲ့လည်းမကင်းဘူး မသိမှုဝိဇ္ဇာကြောင့်ကိုပြုလုပ်ခဲ့တဲ့ကုသိုလ်တွေအကုသိုလ်ဒီဟာတွေကိုဒီကံတွေကိုသင်္ခါရခေါ်တယ်ဒီကံဒီသင်္ခါရဆိုတဲ့အကြောင်းကလည်းမကင်းဘူးနော်အဲ့ဒီမကင်းတဲ့အတွက်သေဂာနိကာလမှာဘုန်းကြီးတို့တွေကအရင်ပြုလုပ်ခဲ့မှုတဲ့ကံတွေကိုပြန်ပြီးတော့ငြင်းလာတယ်နော်ကောင်းတာပြုခဲ့ကောင်းတဲ့ကံတွေပြန်ပေါ်လာတယ်ပြုလို့ ပြုလုပ်တဲ့ကံတွေအဲ့ပြုလုပ်ခင်တုန်းကပြုလုပ်ခင်တုန်းကအမူအရာတွေဒါတွေပြန်ပေါ်လာနောက်ကိုဖြစ်မဲ့ဘုံဘဝရဲ့အခြေအနေပေါ့လေနမင်းနတ်ဖြစ်မဲ့နတ်ပြည်ဘုံဘဝရဲ့ပုံစံမျိုးတွေလူဖြစ်လူဘဝရဲ့ပုံစံမျိုးဒါတွေဖြစ်ပေါ်လာတယ်အဲ့ဒီတေဂာဏိကာလမှာခုနကနမိတ်၃မျိုးပေါ့နော်အဲ့ဒီအာယုံတစ်ခုခုစွဲမိပြီးဘဝတင်မှာပဋိသန္ဓေစိတ်ဝိညာဉ်စိတ်ဆိုဖြစ်ပေါ်လာ ကိုအာယုပြုတဲ့အတိုင်းကဒါချုပ်ပြောက်သွားတော့ဒါဘဝအသေးရောက်သွားရောက်သွားရဲ့ဘဝမှာသွားဖြစ်နေအဲတော့မတိမှုဝိစာကြောင့်နော်မတိတော့လိုချင်တော့ဗျာလိုချင်တော့ကုသကံနေပြုလို့ဒီခါလေးဗျာကုသကံနေလည်းပြုလို့တော့အဲ့ဒါသင်္ခါရခေါ်တယ်အဲ့ဒီပြုလုပ်ခဲ့တဲ့သင်္ခါရကြောင့်မို့တေဂာနိကာလမှာဒီပြုလုပ်ခဲ့တဲ့ကံนี่ကံနမိတ်အာယုပြုလုပ်ခဲ့တဲ့အမူအရာတွေဖြစ်မဲ့ဘုံဝါရဲ့ ပုံစံတစ်ခုခုအာရုံနဲ့မှဆွဲလာဆွဲပြီးတော့ဒီဘဝသေးသွားသေးသွားဘဝသစ်မှာဒီဆွဲတဲ့အတိုင်းဘဝဟောင်းကဟိုဘဝသစ်မှာသွားဖြစ်တယ်ဘဝဟောင်းကအကြောင်းကလည်းမကင်းဘူးမကင်းလို့ဒီဘဝသစ်ဆိုဖြစ်တော့အဲ့ဒီဥပမာပေးထားတော့ဗျဒါတော့ပဲ့တဲ့နာဥပမာလို့ခေါ်တယ်အဲ့တော့ခု6နိုင်လဲထိုးစံနေပြီဒီနေ့ဒီလောက်နဲ့ပဲသိမယ်နော် ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသူရဲ့အညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။